ယနေ့2021ခုနှစ်တလပိုင်း30ရက်နေ့အမေရိကန်နိုင်ငံမှာရှိတဲ့ Quantum Buddhist USA မှာကြီးမှုပြီးတော့ကျင်းပတဲ့ဓမ္မသဘင်ပွဲမှာဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေယနေ့ဦးဇင်းတရားကျင့်စဉ်များနဲ့ဘဝကျင့်စဉ်များ လဲပါဝင်တဲ့ဓမ္မကတိကအရာမှာဧတရက်ရတဲ့ဓမ္မဒိဏာဘိက္ခုနီမဓမ္မဒိဏာထေရီမာကြီးရဲ့ဘဝနဲ့ဓမ္မအကြောင်းဒီနေ့ ပြောရင်းနဲ့ဝေဒနာနုပတနာ ရှုွက်ကိုဒီနေ့ဦးစားပေးပြီးတော့ဦးဇင်းတို့သင်ပြပေးပါမယ်။ဘာလို့လဲဆိုတော့ပြီးကြတဲ့ပတ်တရားဦးဇင်း တက္ကမထံကာယ ानु ပဒနာနဲ့လုံနိုင်ကြတဲ့ပုံကိုများအတွက်ဒါဆက်တိုက်လှုပ်သွားလို့ရနိုင်အောင်ဆိုနှစ်ပတ်တိတိဦးဇင်းတို့အဲ့ဒီကမ္မထံကြီးပဲတည်တံပေးခဲ့ပါတယ်အခုအဲ့ဒီကမ္မထံကတော့သူကတမာတိနည်းနည်းလိုတယ်ရုပ်အနှုသားတွေကိုသူကမြင်အောင် ရှုတာဆိုတော့တမာတိမရှိသေးတဲ့ပုံကိုများနည်းနည်းလိုက်ရတာခက်တယ်အဲဆုံး3ရက်လောက်ကိုစကားမပြောဘဲနဲ့ ဝင်လေထွက်လေဆိုဝင်လေထွက်လေကမ္မထန်တစ်ခုကိုပွားပြီးတော့တေချာလှုပ်သွားရင်တော့ तू ကခဏရတယ်ဒီတိုင်းအိမ်မှာနေရင်းနဲ့တမာရီနဲ့ရင်တော့မရဘူးဒီတိုင်းအခုစိတ်ဓာတ်တို့ဝေဒနာတို့ဒီလိုရှုွက်တွေကတော့ဒါအခုတထိုင်တွင်တထိုင်တွင်ပေါ့တကယ်တမ်းသူတို့ကလည်းလွယ်လားဆိုလွယ်တော့မလွယ်ဘူးဒါပေမဲ့လည်းဦးဇင်းတို့ကဘယ်လိုလဲဆိုတော့ရှုနည်းရှုွက် မျိုးစုံအောင်တရားဓမ္မတွေကိုဖျားဟောနဲ့ဒေသနာနဲ့အညီဦးဇင်းကအဲ့ဓာတွေတစ်ခုပြီးတစ်ခုကို ဇတ်တော်တုတ်တန်နဲ့ထုတ်ပြထုတ်ပြပြီးတော့ဒီနေရာမှာဒီလိုဟောတယ်ဒီလိုကျင့်ရတယ်ဆိုတာကိုအာလုံးရအောင်လို့ဦးဇင်းတို့ရုပ်ကာယ ानु ပဒနာနဲ့ရှုွက်ဝေဒနာ ानु ပဒနာရှုနည်းစိတ် ानु ပဒနာရှုနည်းဓမ္မ ानु ပဒနာရှုနည်းဆိုပြီးတော့တုတ်တန်ဒေသနာတော်တွေတဲကထုတ်နှုတ်ပြီးတော့ဦးဇင်းကဟောကြားပေးမှာပါနော်အဲ့တော့ဦးဇင်းကမနေ့ဖန်မှာတရားတော်မတွေဝေဒနာ ानु ပဒနာ ရှုွက်လေးကိုလည်းရှုသေးခြင်းတော့ဒီနေ့အော်အလုံးဘဟုတုတလည်းရအမျိုးသားတွေမှပလင်မော် တက်ပြီးတရားဟောနိုင်ပြောနိုင်တာမဟုတ်ဘူးအမျိုးသမီးတွေလည်းရှိတာပဲဆိုတာကိုလည်းသိသေးခြင်းနဲ့ဓမ္မဒိဏထေရီမာကြီးရဲ့ဘဝကိုလည်းအားကြစေခြင်းနဲ့နော်အဲ့ဒီအတွက်ဒီနေ့ညဒီတုတ်တန်ဒေသနာလေးကိုဒါဓမ္မဒိဏထေရီမာကြီးဤဘဝနှင့်ဓမ္မဆိုတဲ့ ခေါင်းစဉ်လေးနဲ့ဦးဇင်းတို့ဒကာတော်မတွေကိုဦးဇင်းပြောပြမှာလွန်ခဲ့တဲ့ကဘာတသိန်းလောက်မှာပရုမုဒ္ဒရာမြတ်စွာဘုရားဆိုတော့ပွင့်တော်မူတယ်အဲ့ဒီဘုရားရှင်ရဲ့လက်ထက်မှာဗျာဒိပန်းဆင်မြန်းညတဲ့ဦးဇင်းတို့ရသော်ဘုရားသာသနာတော်တွင်ကဘိက္ခုတွေဘိက္ခုနီမတွေအများကြီးပဲလွန်ခဲ့တဲ့ကဘာတသိန်း အထက်မှာပွင့်တော်မူတဲ့ဘုရုမုဒ္ဒရာဘုရားရှင်လက်ထက်မှာခေမာထေရီတို့လည်းပညာအရာဣတရေယအဲဒီမြတ်စွာဘုရားရှင်ထံမှာပဲရခဲ့ကြတာအခုဓမ္မဒိဏဆိုတဲ့အမျိုးသမီးဘိက္ခုနီမရဲ့အလောင်းအလောင်းတော်ဘဝအမျိုးသမီးလေးဘဝအဲ့ဒီမှာသွားပြီးဖြစ်တယ်သူ့ကြတော့ထူးခြားတယ် ဒီတခါတကယ်ဆင်းရဲတဲ့ဆင်းရဲသူမှလေးသွားဖြစ်ရတယ်ကံတရားတွေများနော်တက်လိုက်ကြလိုက်တက်လိုက်ကြလိုက်နှိမ့်လိုက်မြင်းလိုက်နှိမ့်လိုက်မြင်းလိုက်နဲ့တထေးကြီးရဲ့တဦးရဲ့အိမ်မှာအစေခံကြွန်မာလေးသွားဖြစ်ရရှာတယ်ကံမကောင်းအကြောင်းမလှလို့အစေခံကြွန်မာလေးဖြစ်ရပေမဲ့တရားတရားကအယံကိုအားကောင်းတယ် သူ့ရဲ့တရားတရားအမြဲတမ်းလှူခြင်းနဲ့တန်းခြင်းနဲ့ရသော်ဖျားဘုရုမုဒ္ဒရာမြတ်စွာဘုရားရဲ့အခသာဝက ဖြစ်တဲ့အရှင်သူဇာတာဆိုတဲ့မထေမြတ်ကြီးဆွန့်ငံကြွလာ။အော်ငါမှဆင်းရလိုက်တာလှူစရာလည်းမရှိ။သူများတွေလှူနေသလိုငါမှလှူကျင်လိုက်တာလှူကျင်လိုက်တာ စိတ်แท้ကတဖွာဖွာဖြစ်ပြီးတော့ကဲလူချင်းရအောင်လုပ်ရင်ရတာပဲငါကောင်းကဆပင်ဟိုးဘက်ကတထေသမီးကဆပင်လိုချင်လို့ခဏနာရောင်းခိုင်းနေတာကဲငါသွားရောင်းတော့မယ်ဆိုပြီးတော့သူ့ရဲ့ဆပင်ကို ဖြတ်ပြီးတော့သွားရောင်းပြီးတော့ရလာတဲ့အဲ့ဒီဝတ္ထုငွေလေးနဲ့တခါတည်း စီမံပြီးတော့အရှင်မြတ်ကြီးကိုလှူဒန်းလိုက်တာဝမ်းသာလိုက်တာသူ့ရဲ့ဆပင်ကိုဖြတ်ပြီးလှူရတာနော်ဦးဇင်းတို့ဒကာကြီးတွေဒကာကြီးတွေကိုဆပင်လေးကိုဘလောက်နှမျောကြတယ်ဟုတ်တယ်မဟုတ်လားနော်ထိမ့်သိမ့်ကြရတယ်ဒီဆပင်လေးကိုအဲ့တော့သူ့မှာအလှတွေအပတွေဘေးချိတ်လှူခြင်းတဲ့သရာကြောင့်ကို ခေါင်းကဆပင်တွေဖြတ်ပြီးတော့ကိုတခါတည်းလှူလိုက်တော့ဝမ်းသာလိုက်တာမထေမြတ်ကြီးကိုလှူဒန်းဝင်ရလို့ဟိုကလည်းယဟန္တာမထေကြီးအဲ့ဒီမှာဒိဋ္ဌဓမ္မဝေဒနိယကံစေရနာသရာတရားတွေတိတ်ထက်တန်လွန်အာကြည်ရင်ဒီဘဝမှာတင်အကျိုးပေးတာအဲ့ဒါပထမဇော စေတနာလို့လည်းခေါ်တယ်နော်ဇောခုနှစ်တန် စိတ်ကအသက်နဲ့လဲခြင်းလဲရပဲစေသေခြင်းသေပဲစေငါလှူးကိုလှူမယ်ဆိုပြီးတော့ကိုရက်ရက်ရော်ရော်ခန္ဓာအသက်ကို မငက်ကွက်ဖဲနဲ့မစ္စေတာကိုနိုင်အောင်တိုက်ပြီးတော့ကို တခါတည်းလှူဒန်းပလိုက်တဲ့အလှမျိုးကပထမဇောကအကျိုးပေးရင်ဒီဘဝမှာရင်ကိုတထေးတကြွယ်သွားဖြစ်ရတယ်ဇောခုနှစ်တန်းမှာခုနှစ်ခုမြောက်ဇောကဒုတိယဘဝအကျိုးပေးတယ် အလဲစော၅ချက်ဖြစ်သွားတဲ့စိတ်စေတနာတွေကသင်ရာဘဝတိုင်းဘဝတိုင်းမှာအကျိုးပေးတယ်အခုဒီမျိုးသမီးလေးကပထမဇောစေတနာသူ့ရဲ့အလှတွေအပတွေဘဲချိတ်ကဲငါလှူချင်တာလှူကိုလှူမယ်ဆိုပြီးတော့သပင်ကိုဖြတ်ပြီးတော့လှူဒန်းလိုက်တဲ့ကောင်းမှုကြောင့် အိမ်လဲပြန်ရဟိုကတထေးရဟဲ့နင့်စပင်နဲ့ဘယ်ရောက်သွားတော့အရှင်တထေးဒီနေ့ဆွမ်းခံကြွတဲ့အရှင်သုဇာတာမထေမြတ်ကြီးကို တွေ့လို့လှူခြင်းတဲ့သရာတွေအကြိမ်ကြိမ်ပေါက်ခဲ့တယ်လှူစရာလည်းမရှိဘူးအဲ့ဒါကြောင့်မို့စပင်လေးသွားဖြတ်ရောင်းပြီးအဲ့ဒါနဲ့လှူခဲ့တယ် တထေးကြီးကဩဒီကလေးမှတော်လိုက်တာတော်လိုက်တာဒါလိုကုသိုလ်ကောင်းမှုမျိုးစေနာထက်ထက်တန်တဲ့နဲ့ပြုတဲ့ကလေးမှကဲငါသားနဲ့ပဲအိမ်အောင်ချပေးပြီးတော့တခါတည်းလှုပ်ပေးတော့မယ်ဆိုပြီးတော့တခါတည်းမင်္ဂလာပွဲကြီးစီမံပြီးတော့သူ့သားနဲ့အိမ်အောင်ချပေးလိုက်တယ်ကဲသမီးကောင်းမှုတွေတက်တက်လုံးနာပြုတော့ဩတထေးချွေးမှဘဝကို နေချင်းညချင်းသပင်လေးဖြတ်လှူလိုက်တဲ့အကျိုးဟာနေချင်းညချင်းတထင်းဖြစ်သွားပြီတဲ့လှူကျင်တာလှူတော့ကြောင့်မို့မြတ်စွာဘုရားချက်သားတော်တဲ့ကောင်းမှုရဲ့အကျိုးကိုများနာမင်းတို့ငါဖျားလောက်တာ သိရင်မင်းတို့မစားဘဲနဲ့တောင်လှူမှာတဲ့လှူတယ်ဆိုတာကုံသွားတာမဟုတ်ဘူးလှူတယ်ဆိုတာယူတာပဲ မြတ်စွာဘုရားနော်။ရောက်မို့အခုဒီမျိုးသမီးလေးကဓမ္မဒိနာထေဒီမရဲ့အလောင်းလေးကအဲ့ဒီလိုဘဝမှာတထဲဖြည့်ပြီးတော့အခါတည်းမိသားစုလိုက်မြတ်စွာဘုရားကြောင်းတော်သွားတရားနာတနေ့ကျတော့တရားဟောအင်မတန်မှကောင်းတဲ့အမျိုးသမီးဘိက္ခုနီမတယောက်ကိုမြတ်စွာဘုရားကတရားဟောဓမ္မကတိကဗျာဒိတ်ပေးလိုက်တာ ဓမ္မဂတိကတွေထဲမှာ အသာဆုံးအမြတ်ဆုံးပဲဒီဘိက္ခုနီမဟာဘိက္ခုနီမတွေထဲမှာတရားဟောအကောင်းဆုံးပဲဆိုပြီးတော့သူ့ကိုဖြာတွေပေးလိုက်တော့သူကအဲ့ဒီစုကိုပန်ညင်တာအာနဲ့သူယောက်ျမတွေပြောတယ်အဲ့ဒီဘိက္ခုနီမလို့ဖြစ်ချင်လိုက်တာဖြစ်ချင်လိုက်တာဘလို့လောက်ရမှာတော့ဟဲ့ဖြစ်ချင်လို့ရှိရင် ကောင်းမှုပြုတ်ပြီးတော့အဲ့ဒါဆုတောင်းရတယ်နင်းအဲ့ဒါဖြစ်ချင်တယ်ဆိုကဲအိမ်မှာဖះနဲ့တန်ဃာတော်တွေပင့်ဆွန့်ကပ်ပြီးတော့နင်းဆုတောင်းလေဟာကောင်းလိုက်တာမြတ်စွာဘုရားနဲ့တန်ဃာတော်ရှင်သူမြတ်တွေအကုန်လုံးပင့်ခုနှစ်ရက်တိုင်နဲ့အိမ်မှာအလှကြီးတွေလောက်လောက်ပြီးတော့မြတ်စွာဘုရားအရှင်ဘုရားရဲ့တပည့်မှဓမ္မဂရိကအရာအေတရက်ရတဲ့ဘိက္ခုနီမကဲ့သို့တပည့်တော်လဲနောင်တစ်ချိန်ချိန်မှာ အဲ့ဒီလိုဗျာဒိတ်မျိုးရရပါလို့ဤဖရာမြတ်စွာဘုရားအနာဂတန်တညံတော်ကြီးနဲ့ကြည်လိုက်ကဘာတသိန်းရဲ့အထက်မှာဂေါတမမြတ်စွာဘုရားဆိုတာပွင့်တော်မူလိမ့်မယ်အဲ့ဒီအချိန်ကျတော့ချစ်သမီးလိုတဲ့စု ပြည့်ပါလိမ့်မယ်ဝမ်းသာလိုက်တာကဘာပေါင်းတသိန်းစောင့်ရမှာနော် ဒါပေမဲ့သူ့စိတ်ထဲကနိနေညညလို့ကိုစိတ်မှာပျော်ရွှင်နေတာအဲ့ဒီဘဝနေကောင်းမှုတွေပြုသေးလူပြည်နတ်ပြည်တွေလက်ပါပြီးသွားရင်းနဲ့60နဲ့တကဘာထက်မှာဖုတ်တာမြတ်စွာဘုရားဆိုတာပွင့်တော်မူတယ်အဲ့ဒီဘုရားရှင် လက်ထက်ကြတော့တခါဗန္ဒာဇိုးရဲ့ဇနီးရှင်ဘုရင်ဗန္ဒာဇိုးရဲ့ဇနီးမယားသွားဖြစ်ပြီးတော့ တရာအားကောင်းလိုက်တာတဲ့တခုလာ အလှခံရင်နှစ်ခုလှူတယ်တဲ့အဲ့ဒါမျိုးသူများ အလှခံတာထက်ကို तू ကပိုးပိုးပိုးပိုးပြီးကိုလှူခြင်းတန်းခြင်းနဲ့တရာတရားကလည်းရှိအဲ့ဒီလိုတရာတရားနဲ့အမျက်မပြတ်ကို သူတစ်ပါးတည်းရဲ့ဆန္ဒကို ဖြည့်ဆည်းပြီးလှူနိုင်တဲ့ဘဝရရဘာလို့ဤလိုဆူတောင်းထားတဲ့အတိုင်းပဲလှူနေတာလာလှူခံတယ်ဆိုညံတာမရှိဘူးတဲ့ လှူပေးလိုက်တာပဲဘဝတွေအဲ့ဒါမျိုးတွေလှူဒန်းပေးကမ်းခြင်းနဲ့အဲ့ဒီဘဝကနေသေးပြီးတော့ဒီလိုပဲလူပြည်နတ်ပြည်တွေကျင်လဲပြီးတော့ဩဦးဇင်းတို့ကတ္တဗဖရာဒီကဘာမှာကကုတံကောနာဂုံကတ္တဗဆိုပြီးတော့ကတ္တဗဖရာရှင်ကိုရောမြတ်ကြီး ပွင့်ထွန်းပြီးတော့လာတဲ့အချိန်ကျတော့ကတ္တဗဖရာရှင်ကိုရောမြတ်ကြီးရဲ့ ဩဥပဒကဒကာကြီးကိကီမင်းကြီးသမီးတော်ခုနှစ်ဖော်တဲ့ဟောဒီနေ့ကဟောခဲ့တဲ့တုတ်တန်ထဲမှာခေမာထေရီကအကြီးဆုံးနော်အခုသူကအဲ့အငယ်တဲ့က6ယောက်မြောက်သွားပြီးတော့အဲ့ဒီမှာသမီးသွားဖြစ်တယ်ကိကီမင်းကြီးကသမီးဖြစ်ပြီးအဲ့ဒီဘဝမှာလဲဖရာသာသနာတော်နဲ့ကြုံပြီးတော့တခါတည်းတရားတွေအထုတ်ကြ ဗြမစရိယာမြတ်သောအကျင့်တွေကျင့်ကြတယ်တဲ့လင်ယူသားမွေးမလောက်ကြပဲနဲ့နော်အဲ့ဒီလိုဗြမစရိယာအကျင့်တွေကျင့်ပြီးနေပြီးတော့ကောင်းမှုပြုတာကဘာတသိမ့်အတွင်းမှာဖရာသုံးစုပဲတွေ့ခဲ့ရတယ်နော်ကြားမှာပရမုဒ္ဒရာမြတ်စွာဘုရားရဲ့အခုဖုဒ္ဒမြတ်စွာဘုရားရဲ့ကတ္တပမြတ်စွာဘုရားရဲ့ဆိုတဲ့ဖရာသုံးစုဆုံခဲ့ရတယ် ဖះသုံးသူဆုံးပြီးတော့ဒီကဘာမှာဦးဇင်းတို့ရသော်ဖះရှင်ကိုရောမြတ်ကြီးပွင့်ထွန်းလာတဲ့အခါကျတော့ရာဇဂျိုမြို့မှာတထေသမီးလာဖြစ်တယ်သူ့ရဲ့အမျိုးသားဝိတာခတဲ့အเจ้าမကြီးဝိတာခဒါကကြတော့ဝိတာခအမျိုးသားတထေသားဗိမိတာရာမင်းနဲ့တငယ်ချင်း သူ့ယောက်ျားကအဲ့တော့တထဲတယ်ချင်းပြန်ပြီးတော့ထိမ်းများလက်ထပ်ပြီးတော့ပေးလိုက်တာဓမ္မဒိဏနဲ့ဝိတာခာအိမ်အောင်ကြပြီးတော့ဘဝမှာနေကြရင်းနဲ့မြတ်စွာဘုရားပွင့်တော်မူပြီဆိုတော့ဗိမိတာရာမင်းကဖះအလောင်းတော်တောထွက်စဉ်ကာလကအိုးဒါလောက်ငယ်ငယ်ရွယ်ရွယ်နဲ့ တောထွက်ကြတယ်ယတေယဟန်ပြုတ်ကြတယ်ဆိုတာကအိုမင်းမစွမ်းဖြစ်မှစီးစိမ်ပြက်မှဒုက္ခရောက်မှတောထွက်တာဒီအမျိုးကောင်းသားတယောက်ကတော့အရွယ်လည်းငယ်ငယ်ဖះလောင်းတော့အသက်က29ရှိသေးတာကိုအရွယ်လည်းငယ်ငယ်ရုပ်ရည်လည်းတန်တန်ပြန့်ပြန့်နဲ့ခွက်ဆွဲပြီးတော့တောင့်စားနေတယ်လို့ထင်တာပေါ့နော်ထူးဆန်းလိုက်တာဒီရွယ်နဲ့ဆိုတော့အုံအုံကြွက်ကြွက်ထပြီးတော့ဖြစ်တော့မှ ဗိမိတာရာမင်းကိုယ်တိုင်ဆင့်ပြီးတော့သွားတွေ့သွားတွေ့ပြီးတော့အသင်တဲ့ဘာဖြစ်လို့များအဲ့လိုဟွာလုံနေတာလဲစိတ်ကမြင်မြင်ချင်းပါရမီတွေကနှိုးဆော်တော့ဖះအလောင်းတော်ကြီးကိုအဲ့တုန်းကဖះမဖြစ်သေးဘူးတောထွက်ခါသာအချိန်ဆိုတော့မြင်မြင်ချင်းတခါတည်းစိတ်ထဲမှာခင်မင်စိတ်တွေဖြစ်ပြီးတော့အကျွန်ုပ်ရဲ့တိုင်းပြည်တဝက်ခွဲပေးပါမယ်ဒီလိုဘဝကြီးမနေစမ်းပါနဲ့ဆိုပြီးတော့ ဗိမိတ်တာရာမင်းကြီးကတိုင်းပြည်တဝက်ခွဲလှူဘူးတယ်ဦးဇင်းတို့ဖះလောင်းတော့ဦးဇင်းတို့ဖះလောင်းတော့တိဋ္ဌရာမင်းသားငါလည်းရှင်မြင်တပါလုတ်ခဲ့ပြီကပိလဝရွှေနန်းတော်ကြီးငါစွန့်ခဲ့တာအဲ့ဓာတွေမလိုချင်လို့စွန့်ပြီးထွက်ခဲ့တာရှင်မင်းကြီးဒါမြင့်ဘာဖြစ်ဖို့လဲအကျွန်ုပ်ဖះဖြစ်အောင်ကျင့်မယ်ဟာဝမ်းသာလိုက်တာအရှင်ဖះဖះဖြစ်ရင်တပည့်တော်မျိုးပြန်ကြွပေးနော် ကြွပေးမယ်ဂရီပေးခဲ့အဲ့ဒီကနေဥရဝေလာတော်ရန်သွားပြီးတရားကျင့်6နှစ်ပြည့်ပြီးတော့ဖျားဖြစ်ဖြစ်ချင်းငါဒီတိုင်းသွားရင်တော့ငါယုံမှာမဟုတ်ဘူးဖျားလို့ပြောပြီးတယောက်တည်းလာရင်ယုံမှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီမှာတင်မြတ်စွာဘုရားသတိရပြီမဲ့တတ်မကြွပဲနဲ့ပင်သဝကီ9ဦးတရားဟောတယ်ယတ္တသရိုသားနဲ့တထေသား94ယောက်အလုံးမြတ်စွာဘုရားရဲ့ယတ္တသရိုသားရဲ့ ပင်သဝဂီ9ဦးရဲ့ဆိုအလုံး62တပါးဧကတတ္ထိလောကေအရဟံတော်တဲ့လောကမှာယဟန္တာပေါင်း62တပါးပေါ်ထွန်းလာပြီအဲ့ဒီယဟန္တာပေါင်း60တပါးပေါ်ထွန်းလာပြီးတော့တခါဘယ်ပြန်ကြွလဲဆိုတော့ဘောဓိပင်ဘက်ကိုပြန်ကြွပြီးဥဒုဝေလာတောထမ်းမှာတခါတည်းအဲ့ဒီမှာမိတွေကိုပူဇော်ပြီးကျင့်နေကြတဲ့ရသိတ်ညီနောင် ရှင်တထောင်ကိုသွားပြီးတော့တကောအမျိုးပေါင်း300ကျော်ပြယူရတယ် ရသေတွေမမာနခံပြီးတော့တိတ်တထတကောတော်ကြီးတယ်ငါလိုတော့ယဟန္တာမဖြစ်သေးဘူးလို့ဆိုပြီးတော့တခါတည်းသူတို့ကသူတို့ကိုသူတို့ယဟန္တာဖြစ်ပြီးထင်းနေတာမြတ်စွာဘုရားတို့ယဟန္တာမဖြစ်သေးဘူးလို့ထင်းနေတာဥရဝေလကတ္တပကတိတ်တထတဲတကောကြီးတာပဲတရင်သုံးညလို့ပါမြတ်စွာဘုရားသူ့သွားခွင့်တောင်းတယ်ငါဒီမှာနေခွင့်လေးပေးပါကိုတော့နေချင်းတော့အဲ့မီတင်ကုတ်သွားနေအဲ့မီတင်ကုတ်ထဲမှာတကောကြီးတဲ့နဂါကြီးတော့ရှိတယ်နော် ရပါတယ်ကိစ္စမရှိပါဘူးမြတ်စွာဘုရားဝင်သွားပြီဟိုကနဂါးကတခါတည်းအငွေ့လွတ်တော့မြတ်စွာဘုရားတကိုးနဲ့အဲ့နဂါးဆုံးမပြီးတော့တခါတည်းမနဲ့ကြတော့အခွေလေးလှုပ်ပြီးသပိတ်ထဲထည့်ပြီးပြလိုက်တယ်မင်းတို့တကိုးကြည့်တယ်ဆိုနဂါးကြည့်ကြပါအောင်ကွာအောက်စာလေးဖြစ်သွားပြီသူတို့ကတော့ရှစ်ခိုးလိုက်ရတာပူဇော်လိုက်ရတာဟာတိတ်တထတဲတကိုးကြည့်တာပဲဒါပေမဲ့ငါလိုတော့ယဟန္တာမဟုတ်သေးဘူးအဲ့လိုနဲ့မြတ်စွာဘုရား တကောအမျိုးပေါင်း300ကျော်ပြပြီးတော့တရားတွေဟောချွတ်ပြီးတော့နောက်ဆုံးအဲ့ဒီအာရိတပရိယာယတုတ်ဆိုတာအဲ့ဒီတုတ်တော်ကြီးနဲ့သူတို့အလုံးယဟန္တာတွေအကုန်ဖြစ်အောင်တရားဟောပြီးတော့ယဟန္တာပေါင်းထောင်ချီပြီးတော့နောက်ပါတန်ဃာတွေနဲ့ရာဇဂျိုမြို့ကြီးကိုကြွတယ်ရာဇဂျိုမြို့ကိုရောက်ရင်ဟောမြို့ကို ထွက်ရင်မြောက်ဘက်မှာညာဘက်ချမ်းက ဦးဇင်းတို့နာလန္ဒာဘက်ကနေဗုဒ္ဓဂယာဘက်ကိုသွားရင်ညာဘက်ဒီညာဘက်ချမ်းကတောင်ကြီးကပန္တဝလို့ခေါ်တယ်အဲ့ဒီပန္တဝတောင်ချေရင်းမှာဗိမိတာရာမင်းကြီးနဲ့ပရိသတ်တွေတသိန်းနှစ်သောင်းမြတ်စွာဘုရားကိုတွားကြိုးပြီးတော့အဲ့ဒီမှာတရားနာတာအဲ့ဒီတရားနာတဲ့ပွဲမှာဗိမိတာရာမင်းကြီးကလည်းသောတာပန်တည်တယ် ဝိတာခာဒကာကြီးကလည်းသောတာပန်တည်တယ်ကဘာတသိမ့်ပါရမီ ဖြည့်ခဲ့တဲ့ဒကမာကြီးတော့ခေါ်မရသေးဘူးတဲ့နော်ကဘာတသိမ့်ပါရမီ ဖြည့်ခဲ့ပြီမဲ့ကိလေသာတွေလွှမ်းခံထားရတာလောဘတွေဒေါသတွေမောဟတွေလွှမ်းခံထားရတော့ဖယားဆိုတဲ့အတန်ကြားတာနဲ့တန့်ပြီးတော့မညွတ်သေးဘူးတဲ့တန့်ပြီးတော့အဲ့ဒါနဲ့ ဝိတာခါကသောတာပန်တည်ပြီအိမ်ပြန်ရောက်သွားပြီးတော့တခါတည်းမြတ်စွာဘုရားထာမနောက်ရက်တခါပြန်သွားတရားမြတ်စွာဘုရားဝေလူဝန်ကျောင်းတော်ဤဓမ္မပြန်ဟောတဂရကံတည်တယ်နောက်ထပ်သွားပြန်ပြီးတရားနာတယ်ကျောင်းမာကြီးခေါ်မရသေးဘူးဘိက္ခုနီမအလောင်းကြီးကအိမ်မှာပြင်လိုက်ဆင်လိုက်စားလိုက်တောက်လိုက်ပြောလိုက်ပါလိုက်နဲ့ပဲနေနေတာဖះသည် ခေါ်မရဘူးတဲ့နောက်တခါကြီးဝိတာခါက ရသော်ဘုရားထံသွားပြီးတရားနာရင်းနဲ့အဲ့ဒီမှာအနာဂါမိမက်တည်သွားပြီတဲ့သုံးဆင့်ရောက်သွားပြီသုံးဆင့်ရောက်သွားပြီးတော့အိမ်ပြန်လာဟိုကဓမ္မဒိနာကအပေါ်ကလှမ်းကြည့်တယ်ထူးခြားလိုက်တာလှမ်းနေတာလဲတလှမ်းချင်းကြွနေတာလှမ်းနေတာခါတိုင်းလိုလည်းမဟုတ်ပါလားဘလို့ဖြစ်တာလဲမသိဘူး အဲ့ဒါနဲ့အိမ်ရှိသွားဆင်းပြီးကြိုးသွားဆင်းပြီးကြိုးတော့လဲလက်ဆွဲတော့လဲအသာပဲဖယ်ချသူ့လည်းမကြည့်တော့မျက်လွှာလေးချပြီးအိမ်တရေလေးနဲ့ပဲနေနေတော့ဘာတွေဖြစ်လာပြီမသိဘူးစိတ်များဆိုးလာတာလားကဲဒါလေးပဲကြည့်နေဦးမယ်ခါတိုင်းအတူတူထမင်းနေစားကြတောက်ကြထမင်းလည်းသူ့အတူပဲ တရားဦးထဲပဲစားအဲ့ဒီကနေမှကဲညအိတ်ချိန်ကြတော့လေအခန့်ဝင်းမအိတ်တော့ဘူးသူသီးသန့်အခန်းလေးတစ်ခုမှသွားပြီးတော့အိတ်စိတ်တွေဆိုးပြီးတော့မျက်ရည်ကြီးငယ်ကြပြီးတော့အခန်းထဲသွားပြီးတော့ကဲသင်ဝိတာခာစိတ်ဆိုးလို့ဒီလိုလုံနေတာလား ဘာအကြောင်းနေများရှိလို့တော့ရှိရင်လည်းပြောပါဘာမှမရှိပါဘူးဒါဆိုလို့ရှိရင်နောက်အိမ်အောင်ပြုတ်ခြင်းလို့မြန်ဒီအချို့ချိုးနေတာလားဩလုံးဝမကိုမဟုတ်ရပါဘူးရှင်မရဲ့သူကလည်းသူစိတ်ထဲထင်တာတွေအကုန်ရှောက်မေးမှာပေါ့လေဘာလို့လဲဆိုတော့ခါတိုင်းနေသလိုမဟုတ်ဖ ೇನೆ ဒီနေ့အချို့ကပြောင်းသွားပြီဆိုတော့စိတ်ထဲအဲ့ဒါတွေထင်ရမြအကုန်ရှောက်ပြီးဟိုကလည်းမဟုတ်ဘူး ဓမ္မဒိဏရဲ့မဟုတ်ဘူးဆိုပြီးတော့အဲ့ဒီမှာပြောဟိုကလည်းငိုယိုတခါတည်းဖြစ်တော့ငါတို့သိတဲ့ဗုဒ္ဓတရားတွေမြင့်မြတ်တဲ့ဒီတရားတွေဆိုတာလူကြားသူကြားပြောလို့မကောင်းဘူးငါတို့သိတဲ့ဒီဓမ္မတွေဆိုတာအင်မတန်လျှို့ဝှက်ရတဲ့တရားတွေဒီတရားတော်တွေဆိုတာကိုယ့်ဟာကိုယ် ကိုသိကိုဟာကိုပဲယင်နဲ့ကိန်းထားရတဲ့တရားတွေငါပြောရကောင်း မပြောရကောင်းစဉ်းစားကိုကလည်းဓမ္မဒိဏလည်းရဲ့ကြီးငယ်နဲ့ဖြစ်ကုန်ပြီငါတာအမှန်တစ်ခုခုကို မပြောရင်တော့အထင်လွဲအမြင်လွဲပြီးတော့နှလုံးကွဲသေဝဲဝင်ဖို့ရာရှိတော့တယ်မဖြစ်ချေတော့ဘူးနမဓမ္မဒိဏ ငါဟာမြတ်စွာဘုရားရဲ့တရားတော်ကိုကျင့်ခဲ့ပြီကျင့်သည့်အတွက်အဆင့်၃ဆင့်ရောက်သွားခဲ့ပါပြီအဆင့်၃ဆင့်ရောက်သွားကြလို့အခုလိုဖြစ်သွားတာအဲ့ဒီတော့ဒီအဆင့်ရောက်သွားကြတဲ့ပုံကိုများသည်အိမ်အောင်ပြုတ်ပြီးတော့လင်းနေမရနေတဲ့နေနီးမျိုးတွေလည်းမနေတော့ဘူး ကာမရာဂတွေပယ်လိုက်ပြီအဲ့ဒီတော့ငါ့ကိုဒီအိမ်မှာနင်ကြိုက်တာနဲ့ပဲကျွေးပါကျွေးတာလေးနဲ့စားပြီးတော့ငါနေတော့မယ်သူတော်ကောင်းနော်သူတော်ကောင်းစိတ်နှစ်ဘက်ကဂရေ40ပေးလိုက်တယ်တဲ့ငါးဘက်ကဂရေ40ပေးလိုက်တယ်အဲ့ဒီ80သောဂရေ80ကို နှမထိန်ချုံပြီးတော့နေလိုကနေသူ့ကို မောင်ကဲ့သို့ အကိုကဲ့သို့ပဲသဘောထားပြီးတော့ပဲသူကလည်းအမကဲ့သို့နှမကဲ့သို့ပဲသဘောထားပြီးနေပြစေတော့ကျွေးတာနဲ့ပဲစားပြီးတော့နေပါတော့မယ်ဒါတဲကမှ နောက်အိမ်တော်ပြုတ်ကျင်တယ်ဆိုရင်လည်းယူသွားပြီးအလုံးပြုတ်ပါပြောလိုက်တော့ ချက်တိမှွင်းခြင်းထမတတခါတည်းသူ့မှာအံ့ဩသွားတယ်။တာမန်ယောက်ျားတစ်ယောက်မပြောနိုင်တဲ့ဇကားတစ်ခုသူ့ရဲ့ဇနီးကိုလည်းလွတ်လပ်ခွင့်လည်းအကုန်ပေးတယ်ရှိသမျှစည်းတိမ်လည်းအကုန်ယူလောကယူသွားဒီမှာနေမယ်ဆိုရင်လည်းသူ့ကိုမသေးုံလေးပဲဒါကြွေးတော့သူဓမ္မနဲ့သူနေတော့မယ် အဲ့ဒီတော့ဝိတာခာပြောတဲ့ဇကားကိုဓမ္မဒိန်နာလုံးဝသဘောပေါက်သွားပြီအဲ့ဒါဆိုရင်တဲ့အဲ့ဒီဓမ္မကယောက်ျားတွေပဲကျင့်လို့ရတာလားအမျိုးသမီးတွေရောကျင့်လို့မရဘူးလားအရှင်မအမျိုးသမီးတွေလည်းကျင့်လို့ရတယ်လေတဲ့ဟာမျိုးသမီးတွေကျင့်လို့ရတယ်ဆိုလို့ရှိရင်အဲ့ဒါဆိုရင် तू ဘိက္ခုနီမှာဝတ်မယ်တဲ့သူ့ကိုခွင့်ပြုမလားတဲ့ စိတ်မပါဘူးထင်လို့မတိုက်တွန်းခဲ့တာပါတဲ့အဲ့ဒါဆိုရင်ပိုဝမ်းသာတာပေါ့တဲ့အဲ့လိုဘဝမျိုးနဲ့မြန်ဘိက္ခုနီမှာဝတ်ပြီးမြန်တရားထိုင်မယ်ဆိုအိုးဝမ်းသာတာပေါ့အဲ့ဒါဆိုရင်ဝတ်မယ်တဲ့ကဲဝတ်ပြီဝတ်မယ်ဆိုရင်ခဏနေအောင်ဩဗိမိတာရာမင်းကြီးထံသွားအရှင်မင်းကြီးခုညီလေးတစ်ခုပေးပါဘာတော့တငယ်ချင်းဝိတာခာကျွန်တော်ရဲ့ဇနီးကဘိက္ခုနီမှာပြုတော်မယ်ဆိုတော့ ဟိုးခေမာထေရီတော့ဘိက္ခုနီမှာဝတ်တုံးက အတိုင်းပဲတခါတည်းရွှေထန်းစင်ကြီးနဲ့ရာသမတ်တွေကာပြီးတော့ဘိက္ခုနီเจ้าကိုပို့ခြင်းတယ်ဟာကောင်းတာပေါ့ကောင်းတာပေါ့ဆိုပြီးတော့တခါတည်းတဲပြူခင်းရာသမတ်ကာရွှေထန်းစင်ကြီးတယ်နဲ့ကဲအဲ့ဒါနမနင်းရေမိုးချိုးတန်တန်ပြက်ပြက်အခါရဝတ်စားပြင်ဆင်ပြီးတော့เจ้าကိုထန်းစင်နဲ့ကိုပို့မယ်ဆိုပြီးတော့တခါတဲ့เจ้าကိုထန်းစင်ကြီးနဲ့ပို့ ရောက်ရောက်တော့ဟိုကဘိက္ခုနီမတွေကရံဖြစ်လာတယ်ထင်တယ်။အော်ရံဖြစ်ပြီးမြတ်အိမ်ကနေလာတာလား။အဲ့ဒါမျိုးဆိုရင်တော့မဟုတ်ရဟန်းခံပေးလို့မရဘူးနော်ဒီကမဟုတ်ပါဘူးအရှင်မသူ့ရဲ့သရာပပစ္စည်းတာပါ။ဘယာပပစ္စည်းတာမဟုတ်ဘူး။ဘယာပပစ္စည်းတာဆိုတာဆွေပြက် မျိုးပြက်စီစိန်ပြက်ဥစ္စာပြက်ပျက်စီးခြင်းမြောက်များစွာဖြစ်လို့ ဘဝဒုက္ခရောက်လို့သာသနာဘောင်မှာသင်္ကန်းဝတ်တာဘယာပပစ္စည်းတလို့ခေါ်တယ်ဘဲတွေယံတွေဒုက္ခဖြစ်လို့သရာပပစ္စည်းတပါဖရာသရာတရားနဲ့ကိုဝတ်ချင်တာပါဖရာဒါကြောင့်မို့တပည့်တော် လာပြီးတော့ကို ပို့ပေးရတာဘယာပပစ္စည်းတပါဖရာဆိုတော့မှဘိက္ခုနီမကြီးတွေက တခါတည်းခေါင်းရိပ်ပြီးတော့တခါတည်းအဲ့ဒီမှာတာမဏေရီ ဘိက္ခုနီနော်အဲ့ဒါတွေဖြစ်တာဘိက္ခုနီမနော်ဦးဇင်းတို့ဒါအခုခေတ်ကျတော့အဲ့ဒီဘိက္ခုနီမတွေမရှိတော့လို့အခုကျတော့သီလရှင်ဒါ၅ပါး၈ပါးစောင့်နိုင်ရင်တချို့လေ10ပါးဒီစောင့်ရတယ်အဲ့ဒါအခုခေတ်မှာပြန်လောက်တာဒီဟိုမှာတော့အခုတချို့တလေဆရာတော်တွေကနည်းနည်းလောက်ပြီးလို့ဘိက္ခုနီမဆိုပြီးတော့ဒီဟိုမှာပြန်ရှိတယ်အဲထိုင်းမှာနည်းနည်းပါပါတချို့လေအဲထိုင်း နိုင်ငံတွေကတော့ခွင့်မပြုဘူးဥစဉ်တို့မြန်မာနိုင်ငံတွင်ခွင့်မပြုဘူးဟိုဘာလို့လဲဆိုတော့ဘိက္ခုနီမအမျိုးသမီးတယောက်ယဟန်ခံကျင်တယ်ဆိုလို့ရှိရင်ဘိက္ခုနီမတွေလည်းရှိရမယ်ယဟန်တွေလည်းရှိရမယ်အဲ့ဒါမျိုးနဲ့မှ तू ကယဟန်ခံလို့ရတာဆိုတော့အခုကျတော့ဘိက္ခုနီမမရှိသည့်အတွက်မြန်မာနိုင်ငံဆရာတော်တွေဆိုလက်မခံတော့ဘူးထိုင်းကဆရာတော်တွေဆိုလည်းလက်မခံတော့ဘူးဒါပေမဲ့တချို့တချို့ဆရာတော်တွေကနည်းနည်းပါးပါးအဲ့လိုမျိုးလက်ခံတာတီတိလင်္ကာမှာနည်းနည်းရှိတယ်ဒီအော်စီမှာဆိုလည်းအဲ့လိုပေါ့ တိတိလင်္ကာဘုန်းကြီးတွေဒီသွားပြီးဘိက္ခုနီမှာပြန်လှုပ်တာတို့အဲ့ဒါမျိုးတွေရှိတယ်အဲ့ဒါကသာသနာနှစ်တစ်ထောင်နှစ်တစ်ထောင်လောက်အတွင်းမှာတော့ဘိက္ခုနီမတွေရှိသေးတယ်နှစ်တစ်ထောင်နောက်ပိုင်းလောက်မှာဘိက္ခုနီမတွေပျောက်ွယ်သွားတယ်နော်အဲ့ဒါကြောင့်ရှစ်ခက်ကကြတော့ဘိက္ခုနီမတွေကဥဇင်းတို့ယဟန်နေထက်တောင်ဝီနီတိုက်ခါဘုကပိုများတယ်ဥဇင်းတို့ယဟန်တော်ကပါရာဇိက၄မျိုးဘိက္ခုနီမ၈မျိုးထိရှိတာအများကြီးပဲသူတို့ကအဲ့ဒါမျိုးတွေသူက ဝိနည်းတိုက်ခါဘုတ်တွေဘိက္ခုနီမတွေကအများကြီးလဲစောင့်ထင်းရတဲ့ဘိက္ခုနီမဘဝအဲ့ဒီဘဝရာတော့ဘိက္ခုနီမလဲဝတ်ပြီးရောတခါတည်းလာလိုက်ကြတာရှ िख ိုးလိုက်ကြပူဇော်လိုက်ကြလှူလိုက်ကြတန်းလိုက်ကြတထဲကြော်ကြီးလေလူဘဝတုန်းကလဲချမ်းသာတဲ့တထဲဆိုတော့ဝိုင်းဝိုင်းလဲနေအောင်လာလှူတော့ဩဒါတွေမလိုချင်လို့အကုန်စွန့်ခဲ့တဲ့ဘဝကြီးမှာငါဒီဟာတွေနဲ့တော့မက်နေလို့မဖြစ်ဘူးဆိုပြီးတော့တောထွက်ပြရစေဆိုပြီးတော့ အဲ့ဒါဆိုရင်တောထွက်မယ်ဆိုရင်လည်းတယောက်တည်းသွားလို့အဆင်မပြေဘူးဓမ္မဒိနာရဲ့ဒီကအဖော်ဒီမိတ်ဆွေတွေရောအကုန်လိုက်ပေးမယ်သွားကျင့်ကြမယ်ဆိုပြီးတောထဲမှာသွားပြီးတရားကျင့်တရားကလည်းတပတ်ဆယ်ရက်ပဲကျင့်လိုက်ရတယ်ပါရမီတူးရှိတဲ့ပုဂ္ဂိုလ်ဆိုတော့တပတ်ဆယ်ရက်လောက်လည်းကျင့်ပြီးတော့တရားတူးကရတော့ကဲတောတဲ့တောင်ထဲမှာအရှင်မတွေဆင်းရဲလိုက်မယ်ငါလည်းတရားတူးတွေရပြီးနေပြီအဲ့တော့ပြန်ပြီးတော့ဟိုမှာသာသနာပြုရင်းနဲ့ အကျိုးတွေသူများအကျိုးအတွက်လောက်တော့မယ်ဆိုပြီးပြန်လာတော့ဩဝိသခါကစိတ်ကတစ်ထစ်နေနေဖြစ်တယ်ရှင်မမပြောလို့မြန်ပြန်လာပြီလားမသိဘူးပြန်ရောက်လာပြီကြားတယ်ဝတ်တုံးကတော့တခါတည်းရွှေထန်းစင်ကြီးနဲ့ပို့ပြီးဝတ်ပြီးတော့မပြောလို့လူထွက်လာရင်တော့အခက်ပဲအဲ့ဒါနဲ့သွားကြော့အောင်မယ်ဆိုပြီးတော့အဲ့ဒါဘိက္ခုနီမ အဲ့ဒီဓမ္မဒိဏထံသွားပြီးတော့လူထွက်ခြင်းလို့လားလို့မေးလို့ကလည်းမကောင်းတော့ကဲငါတော့ပညာရှိဆန်ဆန်မေးခွန်းတွေနဲ့ငါမေးတာကောင်းတယ်ဒါဆိုရင်တော့ငါလိုချင်တဲ့အဖြေရလိမ့်မယ်ဒါနဲ့ဓမ္မဒိဏထံသွားပြီးတော့အရှင်မနေကောင်းရင်လားကောင်းပါတယ်တခါဝိတကာအဲ့ဒီမှာတခါတည်းရှ िख ိုးပြီးတော့နော် အဲ့ဒါရိုးရိုးသေးသေးရှ िख ိုးတယ်တဲ့တခါကြီးဝိတာခါကရိုးရိုးသေးသေးရှ िख ိုးပြီးတော့မှအရှင်မတဲ့သက်ကာယသက်ကာယလို့ပြောတယ်ဘယ်ဟာသက်ကာယတုံးမေးတာအဲ့ဒါနဲ့ဓမ္မဒိန်နာဘိက္ခုနီမာကြီးကသူကဆလဗိညာလေ ဆလဗိညာပုဂ္ဂိုလ်ဆိုတာကပိဋကသုံးပုံသင်စရာမလိုဘူးအကုန်တတ်တာအိမ်မာနေတော့ကဖရာဒီတော်မှမရောက်ဖဲနဲ့နေတဲ့ဒကမာကြီးကဒီစာတွေဘလို့လောက်သိမှလဲတာမန်အားဖြင့်ဆိုရင် အခုတော့သူတို့ကပါရမီဓုရှိတဲ့ပုဂ္ဂိုလ်เนาะဖတ်เสียကြက်เสียမလိုပဲနဲ့စားအကုန်ရတာစားအကုန်ရတဲ့အခါကျတော့တက်ကာယဆိုတာဘာကိုခေါ်ပါတော့ရှင်မလို့ဟိုကမေးတဲ့အခါကျတော့ တခါတော်ဝိတာခာတဲ့ဥပါဒာနခန္ဓာ၅ပါးဥပါဒာနခန္ဓာ၅ပါးဆိုတဲ့တရားတွေကိုသက်ကာယလို့ခေါ်တာပါသက်ကာယသကာယသက်ကာယနော်သဆိုတာအပေါင်းစုကာယဆိုတာယုံနာယုံနာရဲ့အပေါင်း အစုတွေကို သက်ကာယလို့ခေါ်တာနော်သက်ကာယနောက်တနည်းပြန်ဖွင့်ရင်တန်တော်ကာယော သက်ကာယောထင်ရှားရှိသော ကိုနော်ဒီယုတ်နဲ့နာမ်ကိုပဲဒါကိုပြန်ပြောတာသက်ကာယသက်ကာယဆိုတာဘာကိုခေါ်ပါတော့အရှင်မသက်ကာယသက်ကာယဆိုတာတဲ့ဒကာတော်ဝိတာခာခန္ဓာ၅ပါးအဲ့ဒါကို ဥပါဒာနခန္ဓာ၅ပါးလို့သုံးလိုက်တာရူပပါဒာနခန္ဓာဝေဒနုပါဒာနခန္ဓာသင်ညုပါဒာနခန္ဓာသင်္ခါရုပါဒာနခန္ဓာဝိညာဏုပါဒာနခန္ဓာဆိုပြီးတော့ခန္ဓာ၅ပါးကိုပြောတာအဲ့ဒီခန္ဓာ၅ပါးကို သက်ကာယလို့ခေါ်ပါတယ်တခါကြီးတဲဟုတ်ပါလားမေကုံမေးတာဟိုကတန့်ဖြေတာကို သူက အဲ့ဒီသက်ကာယဘာကြောင့်ဖြစ်တာတုံးအရှင်မတဲ့ဟောထပ်ပြန်မေးလိုက်ခန္ဓာ၅ပါးတော့သက်ကာယဟုတ်ပါပြီတဲ့အဲ့ဒီသက်ကာယကြီးကဘာကြောင့်ဖြစ်တာတုံးဒီလိုပါတဲ့အဲ့ဒီမှာတဏှာဆိုတာရှိတယ်အဲ့ဒီတဏှာကြောင့်ဘဝတွေကို လိုချင်တာကာမတဏှာ ဘဝတဏဝိဘဝတဏတဏ၃မျိုးရှိသည့်အတွက်ဘဝတွေကိုလိုချင်သည့်တဏရှိသည့်အတွက်ဘဝရတာအဲ့ဘဝရရင်အဲ့ဒီခန္ဓာရတာပဲအဲ့ဒီခန္ဓာ၅ပါးရဲ့ရခြင်းရဲ့အကြောင်းဒီတဏပဲဖြစ်ပါတယ်တခါကြီးအဲ့ဒီတဏရှိလို့တဏကြောင့်ဟောဒီဘဝတွေရတာပါ ဟုတ်နေပြီတက္ကာယရဲ့ဖြစ်ကြောင်းရဲ့မဲတော့ဘာကြောင့်ဖြစ်လဲဆိုတဏှာကြောင့်အဲ့ဒီတက္ကာယဘလို့ချုပ်မှလဲတက္ကာယကဘလို့ချုပ်မှလဲတက္ကာယဘလို့ချုပ်မှလဲဆိုတော့ဒကာကြီးအဲ့ဒီတဏှာချုပ်ရင်တက္ကာယချုပ်တာပဲတဏှာនិရောဓနိဗ္ဗာန်လေတဏှာကုံသွားရင်နိဗ္ဗာန်တဲ့ တက်ကာယချုပ်တယ်ချုပ်တယ်ဆိုတာအဲ့ဒီတဏှာကုန်ခန်းသွားတာတဏှာမရှိတော့တာကိုပြောတာတဲ့။အော်ဟုတ်ပါပြီ။ဒါဆိုရင်အဲ့ဒီတက်ကာယရဲ့ချုပ်ချောင်းအကျင့်ကြီးကရောဘယ်ဟာတော့တခါကြီးတဲ့မက်ကင်၈ပါးဆိုတဲ့အကျင့်ကြီးရှိတယ်လေ။တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့ အဲ့ဒီမဂ်ကင်၈ပါးကြီးကိုဒါနေတိုင်းကျင့်နေရင်အဲ့ဒီတဏှာကသူ့အတူချုပ်သွားမှာတဲ့။ဘာကြောင့်လဲအဲ့ဒီမဂ်ကင်၈ပါးအကျင့်ကိုကျင့်လို့တဏှာချုပ်ရတာတဲ့။အော်ကောင်းလိုက်တာ။ဒါသူကသစ္စာ၄ပါးကိုလက်ပတ်ပြီးမဲလိုက်တာနော်။ခန္ဓာ၅ပါးဆိုတာကအဲ့ဒါဒုက္ခသစ္စာကိုပြောတာ ခန္ဓာ၅ပါးဆိုတာကယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်အဲ့ဒီခန္ဓာ၅ပါးရဲ့သဘောတွေဟာကဲရုပ်တွေခု ကြည့်တယ်ဥတလဲအတလဲတင်းတလဲတောင်တလဲထုံတလဲကျင်းတလဲကြိုက်တလဲရိပ်ရိပ်ရွရွမွားမွားပေါ်နေတဲ့ရုပ်တွေမြဲတာရှိသလားမမြဲဘူးဝေဒနာကရောမြဲသလားဝေဒနာလည်းဖြစ်ပြီးပြက်တာပဲ ဒုက္ခဝေဒနာလည်းဖြစ်ပြက်ဒုက္ခဝေဒနာလည်းဖြစ်ပြက်ဥပ္ပခဝေဒနာလည်းဖြစ်ပြက်တင်ညာမှတ်သားရတဲ့တောင်းနဲ့တင်းနဲ့ယောက်ျားမိန်းမခွေးကြောင်ကြက်ငက်လို့မှတ်သားရတဲ့တင်ညာရောမြဲသလားမမြဲဘူးနောက်ကလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေဖြစ်တာဖြစ်တာတွေမြဲသလားမမြဲဘူးဝိညာဉ်ဆိုတဲ့တရားရောမြဲသလားမမြဲဘူးဩယောဝေဒနာတင်ညာသင်္ခါရဝိညာဉ် ဒီတရားတွေဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေလို့အရာဒီဒုက္ခသစ္စာတဏှာကို သမုဒိယသစ္စာတဏှာချုပ်ငိမ့်တဲ့နိဗ္ဗာန်ကိုဏိရောဓသစ္စာမဂ္ဂင်၈ပါးအကျင့်တရားမဂ္ဂသစ္စာဆိုတော့ဩမဂ္ဂင်၈ပါးအကျင့်မြတ်နဲ့ဒီဟာတွေမေးလိုက်တော့ သူဟာသစ္စာတွေတော့သိနေပြီဟောသစ္စာသိလို့သူကဖြေနိုင်တာဒါနဲ့သူကအရှင်မတဲ့အဲ့ဒီစောသောကတက္ကာယဟာဥပါဒာနဲ့ခန္ဓာ၅ပါးဟာတက္ကာယလို့ပြောခဲ့တယ်နော် ဟုတ်ပါတယ်ခန္ဓာနဲ့ဥပါဒံဥပါဒံနဲ့အတူတူလားတခြားစီလား ခန္ဓာနဲ့ဥပါဒံနဲ့ဥပါဒံနဲ့ခန္ဓာတွဲထားတာနော်ခန္ဓာနဲ့ဒီဘက်ကဥပါဒံနဲ့ခန္ဓာဆိုတာနဲ့တခြားသီလားအတူတူလားတကားတော့တဲ့အတူတူလည်းပြောလို့မရဘူးတခြားသီလည်းပြောလို့မရဘူးဘာကြောင့်လဲဆိုတော့အခုခန္ဓာကြီးရှိတယ်တဲ့ဒီခန္ဓာကြီးကယောဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတော့ဥဒ္ဒနောခန္ဓာနဲ့ ရသော်ဘုရားခန္ဓာယဟန္တာခန္ဓာအတူတူပဲနော်အမိဝမ်းတွင်းကမွေးလာတာလည်းအတူတူပဲဒီခန္ဓာကြီးရလာတယ်ခေါင်းကိုခြေလက်မျက်စိတွေနားတွေလျှာတွေကိုယ်တွေရနေတာအတူတူအဲ့တော့ဘုရားယဟန္တာနဲ့ဦးဇင်းတို့ကဘာသွားကွဲသလဲဆိုတော့ဟောလွယ်လွယ်လေးမှတ်လိုက်ဦးဇင်းတို့ကဒိဋ္ဌိတနာကတ်နေတာရုပ်ပေါ်မှာမကတ်ဘူးလားကတ်နေတာနော်ရုပ်လေးဖောက်ပြန်တယ်အမလေးငါနာလိုက်တာ အဲလေတိုက်တော့မခံနိုင်ဘူးဟောနော်ကိုသူများလာမလို့နဲ့ငါမွှင်းချင်းလေးတောင်မှအထိမခံနိုင်ဘူးဟော အကိုင်မခံနိုင်ဘူးငါ့ကိုတော့မစော်ကားနဲ့ငါ့ကိုမထိနဲ့ဟောရုပ်ပေါ်မှာလဲငါရုပ်သူကယူထားတယ်နော်ဒီပေါ်မှာကန့်ညှိထားတယ်တဏှာအားဖြင့်နော်တွေ့တာထားတယ်ဒိဋ္ဌိအားဖြင့်ယူလွဲထားတယ်ဝေဒနာပေါ်ရောငါခံစားတယ်ပဲလို့ထတာခံစားတာငါပဲခံငါခံစားတယ် စိတ်ကလည်းငါစိတ်ပဲငါပဲတင်ညာလည်းငါပဲဆိုတော့ရုပ်ရဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့အဲ့ဒီတရား၅ပါးရဲ့အပေါ်မှာတဲ့ဥစဉ်တော်ကတဏှာဒိဋ္ဌိနဲ့ဥစဉ်တော်ကကတ်ထားလို့အဲ့ဒါကိုဥစဉ်တော်ရဲ့ကတ်ထားတဲ့ခန္ဓာမျိုး ကိုယ်ခန္ဓာကိုယ်မှာဒိဋ္ဌိတဏှာကတ်ရင်အဲ့ဒါသည်ဥပါဒာနဲ့ခန္ဓာလို့ခေါ်တာဒိဋ္ဌိတဏှာကတ်ကတ်ကတ်ကနေလို့ ဒိဋ္ဌိတဏမကတ်တဲ့ဖရာယဟန္တာတွေရဲ့ခန္ဓာကြတော့အနုပါဒာနဲ့ခန္ဓာသူတို့ကြတော့ဥပါဒံမကတ်တော့ဘူးရသော်ဖရာတရားကိုဗောဓိပင်နဲ့ရွှေပလင်အောက်မှာငါနိဗ္ဗာန်ကိုကိုယ်တိုင်မြင်ပြီကိုယ်တိုင်သိပြီကိုယ်တိုင်ရပြီလို့ပြောတာဒိဋ္ဌိနဲ့တဏှာနဲ့ခွာထားပြီလို့ပြောတာတဲ့နော်ရုပ်ကတော့ဒီရုပ်ပဲမဟုတ်လားစိတ်တွေကလည်းဒီစိတ်တွေပဲဒါပေမဲ့စိတ်တွေထဲမှာအခုသင်္ခါရခန္ဓာထဲမှာပါတဲ့အဲ့ဒီဒိဋ္ဌိနဲ့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 နော်အဲ့ဒါကြောင့်မို့ခန္ဓာကတော့ဒီခန္ဓာပဲဒီထဲမှာဒိဋ္ဌိတဏကတ်သွားရင်ဥပါဒณะခန္ဓာလို့ခေါ်သွားတာတဲ့ဒိဋ္ဌိတဏမကတ်ဖဲနဲ့အပိပယ်သွားတဲ့ပုံကိုကြီးတွေကြတော့အဲ့ဒါအနုပါဒณะခန္ဓာလို့ခေါ်သွားတယ်တဲ့ဥပါဒံမစွဲတဲ့ခန္ဓာဥစ္စနောကကြတော့လာလာပြီးဥပါဒံนี่ကတ်ကတ်ကတ်ကတ်သွားလို့เนาะအဲ့ဒါကြောင့်မဥပါဒณะခန္ဓာလို့သုံးလိုက်တာပါတဲ့เนาะအဲ့တော့ခန္ဓာတော့ဒီခန္ဓာကြီးပါပဲဒီပေါ်မှာ ပြောရရင်တော့လွယ်လွယ်လေးမှတ်ရင်တော့ဒိဋ္ဌိနဲ့တဏှာကပ်ရင်ဥပါဒံဖြစ်တယ်လို့မှတ်မျက်စိနဲ့အစင်းနဲ့မြင်တယ်ဒိဋ္ဌိတဏှာကပ်ရင်ဥပါဒံမျက်စိနဲ့အစင်းနဲ့တိုက်တယ်ဒိဋ္ဌိတဏှာမကပ်ရင်အဲ့ဒါဥပါဒံမရှိတော့တာဒါမြတ်စွာဘုရားကျတော့မြင်မြင်ကမတ္တဒိဋ္ဌိတဏှာမကပ်တော့ဘူးယဟန္တာတွေမြင်မြင်ကမတ္တကြာကြာကမတ္တနာနာကမတ္တစာစာကမတ္တအဲ့လိုဖြစ်သွားတာနော်အဲ့ဒါကြောင့်မို့အဲ့လိုဖြစ်တဲ့ဟာတွေကို ဓမ္မဒိဏထေရီမာကြီးကဖြေတာဟုတ်ပါပြီတဲ့အရှင်မတဲ့သက်ကာယဒိဋ္ဌိသက်ကာယဒိဋ္ဌိဆိုတာဘာကိုပြောတာလဲသောသောသက်ကာယကိုမေးတာနော်သက်ကာယရဲ့သက်ကာယဖြစ်ခြင်းအကြောင်းရဲ့သက်ကာယချုပ်ခြင်းအကြောင်းရဲ့သက်ကာယချုပ်အောင် ပွားများမှုနီလန်ဆိုပြီးတော့လေးနီးသောသောမေးပြီးတော့မှအဲ့ဒီမှာခန္ဓာနဲ့ ဥပါဒณะခန္ဓာနဲ့အဲ့ဒါကိုကြွာချပုံကိုထပ်မေးတာအခုနောက်ထပ်ထပ်ပြီးတော့ဘာပြန်မေးတော့ဆိုတော့တက္ကာယဒိဋ္ဌိတက္ကာယဒိဋ္ဌိနဲ့ပြောတယ်အဲ့ဒါဘာပါလဲအဲ့ဒီယုတ်ကြီးကိုငါလို့စွဲတာဒိဋ္ဌိတဲ့ဒီယုတ်ကြီးကအခုဦးဇင်းတော်ဒကာတော်မတွေအခု လူတိုင်းမှာအခုယုတ်တရားရယ်နံတရားရယ်နှစ်မျိုးရှိတယ် ရုပ်တရားကအခုငုတ်တော့ထိုင်းနေတာဒါပညာယုတ်အဲ့ဒီမှာရှားကြည့်ရင်ပရမတ်ယုတ်ရမြင်နေတော့ပညာယုတ်အဲ့ဒီပညာယုတ်ပဲဖြစ်ဖြစ်ပရမတ်ယုတ်ပဲဖြစ်ဖြစ်အဲ့ဒီယုတ်တရားတွေကြည်စမ်းတဲ့ဒီယုတ်ကြီးတွေကြည်လိုက်တဲ့အခါကျတော့အဲ့ဒီယုတ်တွေရဲ့အပေါ်မှာငါလို့စွဲလိုက်ရင်အဲ့ဒါဒိဋ္ဌိပဲဝေဒနာကိုငါလို့စွဲရင်ငါခံစားတယ်ဆိုဒိဋ္ဌိပဲ ငါယုံငါခံစားတယ်ငါစိတ်ငါမှတ်သားတယ်နော်စေတသိက်တွေလောဘဒေါသမောဟတွေလည်းငါပဲဝေဒနာလည်းငါပဲအဲ့ဒီလိုတခါတည်းသုတဝါအရိယတာဝကောတဲ့အရိယတာဝကမဟုတ်တဲ့ပုဂ္ဂိုလ်ကတဲ့သူကအယူတွေမှားတယ်အမှတ်တွေမှားတယ် အယူမှားအမှတ်မှားအဲ့လိုမှားပြီးတော့ရုပ်ကိုလည်းငါလို့ယူလိုက်တယ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာငါကိုလို့စွဲလန်းပြီးတော့ယူလိုက်ပြီဆိုအဲ့ဒါဒိဋ္ဌိပဲအဲ့ဒီယူလိုက်လို့ဒီယုတ်ကြီးကိုငါလို့ယူလိုက်လို့အဲ့ဒီဒိဋ္ဌိကြောင့်နောက်ကပေါက်ဖွာလာတာ တတတာဒိဋ္ဌိဥစေတာဒိဋ္ဌိဆိုတဲ့ဒိဋ္ဌိတွေပေါက်ဖွားသွားတာနော်သေပြီးဟိုဘက်မရှိပါဘူးကွာအာသေပြီးဟိုဘက်အကောင်လေးလိုပဲဝိညာဉ်လေးကူးတယ်ပြောင်းတယ်လို့ယူဆတဲ့အယူဆမျိုးတွေဟာဘယ်ကနေပေါက်ဖွားတာလဲဆိုတော့သက်ကာယဒိဋ္ဌိက ပေါက်ဖွားတာဒါကြောင့်မို့ဒိဋ္ဌိတွေထဲမှာဟာဒီသက်ကာယဒိဋ္ဌိဆိုတာအရေးအကြီးဆုံးပယ်ရမယ်တရား သက်ကာယဒိဋ္ဌိမပယ်နိုင်သေးသမျှဘယ်တော့မှသောတာပန်မဖြစ်ဘူး62ပါးသောဒိဋ္ဌိတွေဘလို့နည်းနဲ့မှမပယ်နိုင်ဘူးဘာလို့လဲမိန်ဖြစ်တဲ့သက်ကာယကိုမပယ်နိုင်ကြံတဲ့ဟာတွေသက်ကာယကြောင့်သက်ကာယကနေပေါက်ဖွားပြီးတော့ကြံတဲ့ဒိဋ္ဌိတွေဖြစ်ရတယ်ဒါကြောင့်မို့အဲ့ဒီဒိဋ္ဌိတွေထဲမှာဟောဒီသက်ကာယဒိဋ္ဌိကြီးဟာဦးဇင်းတို့တတွေ မြတ်စွာဘုရားကအဲ့ဒီဒိဋ္ဌိကြီးဖြုတ်ဖို့အရေးကြီးတဲ့အကြောင်းအဲ့ဒီဒိဋ္ဌိကြီးကို ဖြုတ်ဖို့ဘလောက်ထိအရေးတကြီး ဥပမာပေးလဲဆိုရင်ဆံမင်ကိုမီးလောင်နေရင်ခေါင်းကို မီးလောင်နေတဲ့လူကအလုထလုတ်ပေါင်းမကွာမီးနောက်ညှိနောက်မှညှိမယ်လို့လုံးလို့မရဘူးအရေးတကြီးကိုအဲ့ဒီမီးကိုညှိရပါတယ်ရင်ဝါကိုလှန်ဆူးနေတဲ့လူကလည်းဒီတိုင်းပဲတဲ့ စူးနေတဲ့လှန်နောက်မှဖြုတ်ပြီးမှငါအလုတ်လုတ်အောင်မယ်လို့မရဘူးအရေးတကြီးကိုအဲ့လှန်ကြီးကို ဖြုတ်ပြရသလိုတဲ့အခုအဲ့ဒီဒိဋ္ဌိပြုတ်ကြောင်းအကျင့်ကကျင့်ရမှာအဲ့ဒီဒိဋ္ဌိပြုတ်ကြောင်းအကျင့်ကိုကျင့်မှသာလျှင်ဦးဇင်းတို့တွေအပယ်လွတ်မှာသောတာပန်မဖြစ်သေးသမျှအပယ်ပြန်ပြီးတော့တဝဲလဲလဲကြနေရအောင်မှာအဲ့တော့အဲ့ဒီဒိဋ္ဌိရှိတိုင်းအပယ်ကြသလားဆိုအဲ့လိုတော့မဟုတ်ဘူး ဩမြမာကြီးတွေလည်းဒိဋ္ဌိတန်လန်းနဲ့ပဲနတ်တွေလည်းဒိဋ္ဌိတန်လန်းနဲ့ပဲအဲ့တော့မြမာကြီးတွေလည်းငါတို့ကတည်တယ်မြဲတယ်ငါတို့ကထာဝရဘုံကြီးဟောယူဆနေကြတာမသေးဘူးလို့ထင်နေတာတည်တယ်လို့ထင်နေတယ်မြဲတယ်လို့ထင်နေတယ်အဲ့ဒီလို ထင်နေတဲ့မြမာကြီးတွေသူတို့လည်းဒိဋ္ဌိရှိတာပဲဒါပေမဲ့အဲ့ဒီဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်နတ်ပြည်မြမပြည်တော့ရောက်တယ်နိဗ္ဗာန်ရသလားလို့ နိဗ္ဗာန်မရတော့ဘူးတဲ့။ဘာလို့လဲအဲ့ဒီဒိဋ္ဌိရှိလို့နိဗ္ဗာန်မရဘဲနဲ့အဲ့ဒီပုံကိုယ်တွေကျတော့ဘာတွေပြန်ကြောက်เสียကောင်းတော့ဆိုတော့အဲ့ဒီဗြဟ္မပြည်ကနေပြီးတော့အခုဗြဟ္မပြည်နေတော်တော်ကြာရောက်တော့ဝတ်ဆိုဟောတလိษံပြန်ဖြစ်ရပြန်တယ်။ဒါကြောင့်မို့ဗြဟ္မပြည်တဝင်းဝင်းဝက်စကျင်းတရှုပ်ရှုပ်လို့ပြောတာ ဘုရားလက်ထက်ကဝက်မာလေးကိုမြတ်စွာဘုရားကြည်ပြီးပြုံးတော်မူလို့အရှင်အာနန္ဒမြတ်စွာဘုရားဘယ်เจ้าကြောင့်ပြုံးတော်မူပါလဲဘုရားချက်သားတဲ့အဲ့ဒီဝက်မာလေးရဲ့ဘဝအဲ့ဒီဝက်မာလေးဟာ အရင်တော့ကတရားတွေကြင့်ကြံပြီးတော့ဇန်တွေရပြီးဗြဟ္မပြည်ရောက်သွားတာအဲ့ဒီဗြဟ္မပြည်မှာဗြဟ္မတက်တန်းကြီးနဲ့နေပြီးတော့သေလူဖြစ်ကလေးမလေးဘဝနေသေပြီးတော့အခုတော့ဟိုမှာ ရှင်ထဲမှာပေလူပြီးတိုးဝှေ့စားနေရတော့ဝမလေးဘဝရောက်နေပြီချက်သားဘဝနော်ဒါကြောင့်မို့အဲ့ဒီဒိဋ္ဌိကြီးမပြုတ်သေးရင်နတ်ပြည်သွားလဲခဏပဲကိုကဆိုအောက်ပြန်ကြဘာကြောင့်လဲတဲ့အဲ့ဒီဒိဋ္ဌိမပြုတ်လို့ဒိဋ္ဌိမကွာလို့ကတော့လူနတ်ပြန်မှာမောပြပြန်မှာဖြစ်စေကလည်းတဲ့ပြန်ပြီးအောက်ကို တဖုံဖုံပြန်ပြန်ပြုတ်ကြခန္ဓာမှာအဲ့ဒီဒိဋ္ဌိအယူလွဲကြီးကြောင့်ပါတဲ့ဒါကြောင့်မို့အဲ့ဒီခန္ဓာ၅ပါးပေါ်မှာငါယုံငါဝေဒနာငါမှတ်သားတယ်ဆိုပြီးတော့ငါစိတ် ဆိုပြီးတော့အဲ့ဒီခန္ဓာ၅ပါးကိုငါလို့အယူလွဲလိုက်ရင်အဲ့ဒါတက္ကာယဒိဋ္ဌိလို့ခေါ်ပါတယ်အဲ့ဒါဆိုရင်တဲ့အဲ့ဒီတက္ကာယဒိဋ္ဌိပြုတ်အောင် အရှင်မဘလို့လောက်ရမှာတော့ သက်ကာယဒိဋ္ဌိပြုတ်ချင်ရင်လဲစောသောကပွားတဲ့မဂ်ခင်၈ပါးပဲပွားပါတဲ့သက်ကာယဒိဋ္ဌိပြုတ်ပါတယ်အဲ့ဒီမဂ်ခင်၈ပါးကဘလို့ဝေဖန်ပိုင်းခြားရမှာလဲအရှင်မဟိုကထပ်ပြန်မေးတယ်ဒီလိုပါတဲ့မဂ်ခင်၈ပါးဆိုတာ၃ပိုင်းပိုင်းရမယ်တဲ့သီလပိုင်းသမာဓိပိုင်းပညာပိုင်းဘယ်နှပိုင်းတော့၃ပိုင်းသီလ တမာတိပညာဟောသီလပိုင်းကသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုသုံးမျိုးနော်ကောင်းတဲ့စကားတွေပဲပြောတယ်ကောင်းတဲ့အလုပ်တွေပဲလုပ်တယ်ကောင်းတဲ့အသက်မွေးဝမ်းကြောင်းပဲလုပ်တယ်တဲ့သီလနဲ့ပြည့်စုံအဲ့ဒီသုံးမျိုးဟာသီလမက်ခင်သုံးပါပါတဲ့အဲ့ဒါကိုတပိုင်းပိုင်းရတယ် တမာတတိတမာတမာတိတမာဝါယမတမာဝါယမတမာတတိတမာတမာတိဝိရိယရဲ့တတိရဲ့တမာတိရဲ့သုံးပါးကတမာတိမကင်သုံးပါးပါတဲ့တမာဒိဋ္ဌိတမာသင်္ကပ္ပနှစ်ပါးကပညာမကင်နှစ်ပါးပါအဲ့တော့တရားအထုတ်တဲ့အခါမှာတဲ့ယုံ nant တွေရဲ့အပေါ်မှာကိုက ရုပ်ကိုပဲရှုမလားဝေဒနာရှုရှုသင်ညာရှုရှုသင်္ခါရရှုရှုဝိညာဉ်ရှုရှုတခုခုမိမိကြိုက်နှစ်သက်တာတခုခုကိုရွေးပြီးတော့ရှုတော့မယ်ရှုတော့မယ်ဆိုတဲ့အခါကျတော့ဝါယမတမဝါယမလုံးလဝီရိယလည်း तू ကရှိရမယ်တတိလည်းရှိရမယ်တမာတိလည်းရှိရမယ်အဲ့ဒီကြမှာပညာဉာဏ်ကပေါ်ထွန်းလာလိမ့်မယ်။အော်သုံးပိုင်းပိုင်းပြီးတော့မှဟာလို့လောက်ရမယ်ဆိုတာလဲဟိုကအသေးစိတ်ပြောပြီ ဟုတ်ပြီအရှင်မတဲ့ဒါဆိုလို့ရှိရင် ဝေဒနာ အပြားဘယ်လောက်ရှိပါတော့ဝေဒနာ၃မျိုးရှိပါတယ်တခါကြီးတဲ့ဘာတွေတော့ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့ဥပေက္ခဝေဒနာရဲ့ဝေဒနာ၃မျိုးအော်ဟုတ်ပြီအဲ့ဒီဝေဒနာ၃မျိုးမှာ ဒီဝေဒနာတွေကိုမပယ်ခဲ့ရင်ဒုက္ခဝေဒနာမှာဘာဖြစ်နိုင်တော့မရှုနိုင်ခဲ့ရင်ဒုက္ခဝေဒနာမရှုရင်ဒုက္ခဝေဒနာ မရှုရင်ဥပ္ပခဝေဒနာမရှုဘဲထားရင် အရှင်မဘာတွေဖြစ်နိုင်တော့အနုတ္တရတွေကိန်းနိုင်ပါတယ်ဘယ်အနုတ္တရတွေများကိန်းနိုင်တော့အဲ့ဒါတွေမရှုတော့ဘူးဆိုရင်ဒုက္ခဝေဒနာမှာ မရှုနိုင်ရင်ရာဂာနုတ္တရ ကိမ့်လိုက်မယ်တဲ့လောဘဖြစ်လိုက်မယ်ဒုက္ခဝေဒနာမှာမရှုခဲ့ရင်ဒုက္ခဝေဒနာကြီးကို မရှုခဲ့ရင်ပဋိက္ခာနုတ္တယဆိုတဲ့ဒေါသကြီးကိမ့်လိုက်မယ်တဲ့အဝိဇ္ဇာနုတ္တယဆိုတာကိုမရှုခဲ့ရင်တဲ့မောဟကိမ့်လိုက်မယ်နော်ဥပ္ပခဝေဒနာမှမရှုခဲ့ရင်အဝိနာအဝိဇ္ဇာနုတ္တယကိမ့်ပြီးမောဟမောဟဖြစ်သွားမှာဒုက္ခဝေဒနာ ဦးဇင်းတို့အခုခန္ဓာကိုယ်မှာအာယုံ6ပါးတကား6ပေါက်ရှိတယ်မျက်စိနားနှာခေါင်းရှားကိုယ်မနှောအဲ့ဒီတော့မောလင်းမောချုပ်ဦးဇင်းတို့တွေမွေးပြီးကနေပြီးတော့မျက်စိနှကွင်းလင်းရကနေသေသည့်တိုင်အောင်ဦးဇင်းတို့ရဲ့ခန္ဓာမှာဝေဒနာနဲ့ပြတ်တယ်ဆိုတာမရှိဘူး ဝေဒနာဆိုတာစိတ်ဖြစ်တိုင်းဖြစ်တဲ့အရာစိတ်ဖြစ်တိုင်းဝေဒနာဖြစ်တာ ဖြစ်သည့်အတွက်စိတ်ပေါ်သေးသမျှရှိနေသေးသမျှဝေဒနာဆိုတာရှိနေတာပဲတဲ့အဲ့တော့ဝေဒနာဖြစ်တဲ့နေရာကလည်းဘယ်နှဌာနရှိလဲအဲ့6ဌာနပဲရှိတယ်ဝေဒနာဖြစ်တဲ့6ဌာနကမျက်စိရနဲ့ဝေဒနာ3မျိုးဖြစ်မယ် နားမှာ၃မျိုးဖြစ်မယ်နှာခေါင်းမှာ၃မျိုးဖြစ်မယ်ရှားကိုမနော63နေ78အဲ့ဒါဝေဒနာအပြား78ပါလို့ပြန်သုံးလိုက်တာမျက်စိကနေပြီးတော့အရှိကအဆင်းအာယုံလေးကိုမြင်လိုက်ပြီမျက်စိရဲ့ရှေ့ကအဆင်းရဲ့ပေါင်းစုံတာနော်မျက်စိမှိတ်ထားပဲရှေ့ကအဆင်းမြင်လို့မရပါဘူး မျက်စိကမြင်မြင်ရတာက ဖွင့်ထားတယ်ရှေ့ကအဆင်းလည်းရှိနေတယ်မျက်စိအကြည်လည်းရှိလို့ရှေ့ကအဆင်းလည်းရှိလို့ရှေ့ကအဆင်းဆိုတဲ့အကြောင်းရယ်ဟောဒီမျက်စိအကြည်ရယ်ဆိုတဲ့အကြောင်းရုပ်နှစ်ပါးပေါင်းစုံလိုက်တာအဲ့ဒီအကြောင်းရုပ်နှစ်ပါးပေါင်းစုံလိုက်လို့မြင်သိစိတ်ပေါ်တာအဲ့ဒါသုံးခုပေါင်းတာကိုတိဏ္ဏသင်္ခတိ ဖတ်တော်လို့ပြောတာမျက်စိအကြည့်ရဲ့အဆင်းရဲ့မြင်သိတဲ့ရဲ့သုံးခုပေါင်းစုံတာဖတ်တာအဲ့ဒီဖတ်တာဖြစ်လို့ခံစားမှုဝေဒနာ ဖြစ်ရတာဝေဒနာရဲ့အကြောင်းကိုရှားတော့ဗာလဲဖတ်တာနော်ဝေဒနာရဲ့အကြောင်းဒီဗာလဲဆိုတော့ဖတ်တာပဲတဲ့အဲ့ဒီပေါင်းဆောင်မှုသုံးခုမျက်စိအကြည့်နဲ့အဆင်းနဲ့ ယင်သိစိတ်နဲ့၃ခုပေါင်းစုံလို့ဖတ်တာဖြစ်တာတဲ့အဲ့ဒီဖတ်တာဖြစ်လို့ဝေဒနာခံစားရတာမြင်တာလေးပေါ်မှာပေါင်းစုံလိုက်တဲ့အခါအာလှတယ်ချောတယ်ဆိုလိုချင်တယ်ဒုက္ခဝေဒနာဖြစ်သွားပြီလေဒုက္ခဝေဒနာနောက်မှာဘာလိုက်လဲလောဘလိုက်လာပြီလေဟိုဆင်းလေးကလှလိုက်တာလိုချင်လိုက်တာရအောင်ဝယ်မယ်ယူမယ်ဟောမြင်လိုက်တာနဲ့လိုချင်တာနော် အဲ့ဒီတော့မျက်စိနဲ့အစင်းနဲ့တိုက်လိုက်တော့တာယာဝယ်လေးဒုက္ခဝေဒနာလေးမြင်တော့ရာဂာနုတ္တယကိမ့်သွားပြီတခါကြီးတဲ့ရာဂာနုတ္တယဆိုဒုက္ခဝေဒနာနောက်မှာရာဂာနုတ္တယလိုက်တာတဲ့ကောင်းတယ်လို့ခံစားလိုက်လို့အဲ့ဒါလေးပေါ်မှာဒုက္ခဝေဒနာလေးဟာ ဖြစ်ပြီးပြက်ပါလားလို့ဥစဉ်တော်တရားဓမ္မတွေရှုလိုက်လို့လားမရှုလိုက်ဘူးမရှုလိုက်သည့်အတွက်အဲ့ဒီမြင်တာလေးဟာဖြစ်ပြီးပြက်ပါလားလို့ အဲ့ဒါလေးရှုလိုက်တာနဲ့တပြိုင်နက်တည်းအဲ့ဒါဒီဒါကနုတ္တိယအကိမ့်ဝင်မရတော့ဖြစ်ပြက်ရှုလိုက်လို့နော်ဝေဒနာရဲ့အပြစ်မျက်စိကနေမှအစင်းလေးမြင်လိုက်တာမြင်တာလေးကလည်းခံစားပြီးပြက်ဟောမြင်တာလေးကလည်းကောင်းတာလေးပေါ်တယ်ခံစားပြီးပြက်တာပါလားအဲ့ဒီလိုခံစားပြက်တာကိုရှုလိုက်တာနဲ့တပြိုင်နက်တည်းရာဂာနုတ္တိယဒုက္ခဝေဒနာမှာမကိန်းတော့မကြိုက်တာကြီးမြင်တဲ့အခါကျတော့ တိကာနှုတ်တွေကဒေါသကိန်းတယ်တဲ့။အော်ဒီဟာလေးကလည်းမြင်ပြီးရလဲမြင်တာလေးကလည်းမြင်ပြီးပြက်။မြင်ပြီးပြက်တယ်လို့ရှုလဲရှုချလိုက်ရော။အဲ့ဒီမြင်တတ်တဲ့အစင်းလေးပေါ်မှာဒေါသမကိန်းတော့ဘူး။အာဒီလူကြီးငါမကြိုက်တာကြီးကိုမြင်ရတယ်ကွာ။ဟောတော့ကဒေါသလိုက်။နော်။အဲ့ဒီလိုဒေါသလိုက်တာကိုညံလေးနဲ့ကပ်ပြီးဖြတ်လိုက်တော့အော်ဒုက္ခဝေဒနာ စိတ်ထဲမှာမသက်မသာခံစားလိုက်ရတာကိုမကြိုက်တာကြီးတွေ့ရလို့ကိုကြိုက်တာမြင်ရလို့နှစ်သက်မှုခံစားလိုက်ရတာကိုမကြိုက်တာကြီးတွေ့ရလို့ဒုက္ခဝေဒနာခံစားအော်ဒီဒုက္ခဝေဒနာလည်းခံစားပြက်ဒုက္ခဝေဒနာလေးကလည်းခံစားပြက်တာပဲဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့အလယ်အလတ်ဖြစ်တဲ့ဥပေက္ခဝေဒနာဆိုတာရှိသေးတယ်တဲ့ဥဒ္ဒနောတရားတော်မတွေဥဒ္ဒနောဘဝကဝေဒနာအဲ့ဒီ၃မျိုးမှာဥပေက္ခဝေဒနာပဲအဖြစ်များတယ် အခုမြင်တယ်မြင်တဲ့ဟာตายရတယ်လည်းမဟုတ်မตายရတယ်လည်းမဟုတ်ဖယ်နဲ့ဥပ္ပခါသဘောနဲ့ဖြစ်နေတာတွေများတယ်တဲ့ဒါပေမဲ့အဲ့ဒါရှုနိုင်လားဆိုတော့မရှုနိုင်ကြဘူးနော်ဝေဒနာကတော့မျက်စိကနေမြင်လိုက်တာနဲ့အဲ့ဒီသုံးမျိုးကိုအဲ့ဒီတော့ဦးဇင်းတို့ကဒါဝေဒနာနုပဒနာ ရှုဖို့လို့နှစ်သက်တဲ့ယောဂီများက မျက်စိနဲ့အစင်းနဲ့တိုက်တယ်မြင်တာလဲဝေဒနာသမထကိုအရင်တင်ရမယ်တမာရီနဲသေးလို့ မြင်တာလေခန္ဓာပြက်မြင်တာခန္ဓာပြက်ကတတ်မရှုနိုင်ဘူးအပြောတော့လွယ်တယ်နော်အပြောတော့လွယ်တယ်အပြောတော့လွယ်တယ်ရှုဆိုတော့မရှုနိုင်တော့ဘူးအဲ့တော့ဦးစင်းကတော့အဲ့ဒီနီးနဲ့လှုပ်လှုပ်ကြည့်တယ်နော်အဲ့တော့တမထအနေနဲ့ဝေဒနာလို့ဒါတင်တဲ့နီးစနစ်ဒါလည်းဟိုမူလတိုင်းကိုဆရာတော်ကြီးထဲမှာຢာတော့ကနာတော့သဘောကြလုံးလို့ဦးစင်းဒီဝေဒနာရှုွက်လေးကိုဆရာတော်ကြီးက ပေးတဲ့နီးလေးမှာဩကိုယ့်အကူဒီတိုင်းလိုက်ကြည့်တဲ့အခါကျတော့မလိုက်နိုင်ဘူးလေတမာရီကနဲတာပေါ့တမာရီကနဲတဲ့အခါကျတော့မြင်တာလေးခံစားပြက်ကြားတာလေးခံစားပြက်နာတာလေးခံစားပြက်ဟောလို့တော့လွယ်တယ်လေဒါပေမဲ့ကိုယ့်အကူတကယ်ရှုတော့မရဘူးမရတဲ့အခါကျတော့အဲ့ဆရာတော်ကြီးနီးလေးသိတ်ကောင်းတာဦးဇင်းအဲ့ဒါကြောင့်မို့အခုဒီမှာကျမ်းမာရေးမကောင်းတဲ့လူနာတွေဘာတွေဆိုရင်လည်းနောက်ဆုံးရှုွက်အဲ့ဒီရှုွက်နဲ့ပဲဦးဇင်းပေးတယ်အဲ့ဒီမှာမြင်ရင်မြင်တာကိုဝေဒနာလို့မှတ်ကြားကြားရင်ဝေဒနာလို့မှတ် နာနိုင်ဝေဒနာလို့ဆိုပြီးတော့ဒလက်ဆက်တင်ပေးတဲ့နီးလေးအသိကောင်းတာဒါကောင်းတဲ့နီးလန်းနေယူရမှာသုံးရမှာနော်ကိုဘဝမှာတိုက်ပွဲအပြင်းထန်တိုက်ရတဲ့အချိန်ကျတော့အသေးလဲတိုက်ရမှာဘဝတစ်ခုอ่ะဟုတ်တယ်မဟုတ်လားဘဝတစ်ခုอ่ะနောက်ဆုံးဘဝဏီကုန်းချုပ်ရတော့မယ်ဆိုလို့ရှိရင်တကူလုံးဖောက်ပြန်လာပြီလေဖောက်ပြန်လာပြီနှိပ်ဆက်လာပြီဆိုတော့ရှိုးလို့လည်းမရရှိုက်လို့လည်းမရတခါတည်းမှုံးကြတခါတည်းတောက်တွေတခေါက်နဲ့တခါတည်းဒေါသတွေဖြစ်သောကတွေဖြစ်နေတဲ့အချိန်ကြရင်တော့ ဦးစင်းကတော့ဒီနေ့ပဲဒလသပေးတော့တာပဲအဲ့တော့အခုပြောသလိုမြင်တာလေးလဲဝေဒနာလို့တော့မှတ်ထားဝေဒနာဆိုတာဒါတမာတိကိုတင်လိုက်တာဝေဒနာခန္ဓာကိုတင်လိုက်တာမြင်တာလဲဝေဒနာလို့မှတ်ထားကြားတာလဲဝေဒနာလို့မှတ်နာတာလဲဝေဒနာလို့မှတ်ဆိုပြီးမှအဲ့ဒီလိုမှတ်ခိုင်းပြီးမှအာယုံ6ပါးတကောက်6ပါးမှာဒုက္ခဝေဒနာလာလာဒုက္ခဝေဒနာလာလာဥပ္ပခါလာလာ လာသမျှဟာမြင်တာလဲဝေဒနာ ကြားတာလဲဝေဒနာ နာနာလဲဝေဒနာ စားတာလဲဝေဒနာဆိုပြီးတော့ဝေဒနာတစ်လုံးသာတင်တယ်ဝေဒနာတစ်လုံးတင်ဆိုပြီးတော့အဲ့လိုတင်ပြီးတော့အဲ့ဒါမျိုးကြည့်လိုက်တဲ့အခါကျတော့ဝေဒနာဝေဒနာလို့သိလိုက်တဲ့အခါကျတော့မောတာလဲဝေဒနာပဲကြက်လာတာလဲဝေဒနာပဲကြိုက်လာတာလဲဝေဒနာပဲထုံလာတဲ့ဝေဒနာပဲဆိုတော့ तू ကတမာရီကနည်းနည်းတင်လို့ရတယ်အဲ့ပေါ်မှာစိတ်ကခံစားပြက်ခံစားပြက်ဆိုပြီးရှုလဲရှုရောတမာရီကလွင့်ထွက်တာမနိုင်တော့ဘူးကြာတော့ဘာဖြစ်လဲ တရားမရှုကျင်တော့ပါဘူးဆိုပြီးတော့နောက်ဆုံးတော့တရားရှုရမှာပြင်းတဲ့ဘက်ကိုလှည့်သွားတာအဲ့ဒါဘာကြောင့်လဲဆိုတော့မလိုက်နိုင်လို့နော်မလိုက်နိုင်လို့စိတ်တွေဝေဒနာတွေကဒီဝေဒနာနုပဒနာရှုွက်ကဒါသောတာပန်ဖြစ်ဖို့အယံမြန်တဲ့ရှုွက်ဘာလို့လဲဆိုတော့ဝေဒနာမှတဏ္ဍမကုအောင်ဖြတ်မှလေသူကမျက်စိကနေပြီးတော့အဆင့်မြင်တယ်မြင်တာလေးကလည်းအော်ခံစားပြက်ဝေဒနာ၃မျိုးပေါင်းစုံလို့ဖတ်တာဖြစ်ပြီနော်မျက်စိအဆင့်ရဲ့ အဲမျက်စိရဲ့အဆင်းရဲ့မြင်သိစိတ်ရဲ့သုံးခုပေါင်းစုံတယ်နော်အဲ့ဒီသုံးခုပေါင်းစုံလို့ဖတ်တလေးဖြစ်သွားပြီသုံးခုပေါင်းစုံဖတ်တလေးဖြစ်ပြီဆိုခံစားပြီကောင်းသဘောလေးခံစားတယ်ဆိုးသဘောခံစားတယ်အလယ်လက်ခံစားတယ်ဆိုမျက်စိကနေမှအဲ့ဒီမှာခံစားမှုသုံးမျိုးပေါ်လာပြီပေါ်လာတဲ့အဲ့ဒီသုံးမျိုးလေးကိုဒလဆက်တခါတည်းတင်ပြီးတော့အဲ့ဒီမှာနေခံစားတဲ့သဘောလေးကအော်ခံစားပြီးပြက်ပါလားလို့ မြင်အောင်လဲတင်ပြီးတော့ရှုလိုက်ရောပရိစ္ဆသမုပ္ပါဆက်ရကရထွက်သွားတဏှာလောဘကိုကူးခွင့်မရတော့ဘူးနော်ຢာကဖြစ်ခွင့်မရတော့ဘူးဒေါသဖြစ်ခွင့်မရတော့ဘူးမောဟဖြစ်ခွင့်မရတော့ဘူးတဲ့အဲ့ဒီကြတော့မှຢာကလောဘဒေါသမောဟကိုအဲ့ဒါတည်ငါအဖြစ်ပယ်တတ်လိုက်တာအဲ့ဒါလေးပယ်တတ်ပြီးလို့ရှိရင် ဝေဒနာပစ္စယတဏဝေဒနာကြောင့်တဏပစ္စယတဏကြောင့်ဥပါဒံတဏကအာကြီးလာတဲ့အခါကျတော့အဲ့ဒါကိုယင့်သွားတော့ဥပါဒံလို့ခေါ်တာပဲစွဲလန်းသွားတာဟာမရရအောင်လှုပ်တော့မယ်ပထမစဖြစ်တော့ကတဏတဏကနေကြားလာတဲ့အခါကျတော့တဏကယင့်သွားတာယင့်လဲယင့်သွားဥပါဒံကြီးဖြစ်သွားစွဲလန်းသွားဥပါဒနာပစ္စယဘဝအဲ့မှာဘဝတွေရအောင်လှုပ်ကုန်ညနောက်ဘဝပစ္စယဇာတိဇာတိပစ္စယသရမရဏသောကပရိဒေဝ ဒုက္ခဒေါမနတဥပါယတာဆိုပြီးတော့တခါတည်းအဲ့ဒီမှာပြိဿသမုပ္ပါကြီးလဲသွားတာအဲ့ဒီဝေဒနာဘဝကနေလဲထွက်သွားတာအဲ့ဒီလဲသွားတဲ့ဝေဒနာကို အခု ရှုတတ်ဖို့ဦးဇင်းတို့ဒကာဒကမတွေမြင်တဲ့အစဉ်လေးနဲ့တိုက်လိုက်တယ်ခံစားပြီးပြတ်တယ်လို့မရှုနိုင်သေးရင်မြင်တာလဲဝေဒနာဟောဝေဒနာလို့သိလိုက်ကောင်းတာလေးမြင်လဲဝေဒနာပဲဆိုးတာလေးမြင်လိုက်လဲဝေဒနာပဲ ဘလို့ပဲမြင်မြင်မြင်တာကိုဝေဒနာဝေဒနာလို့နှလုံးသွင်းသွင်းသွင်းသွင်းပြီးမြင်တာလေးကဝေဒနာပါလားမြင်လာတဲ့အဆင်းလေးတွေဘာအဆင်းလဲအော်ဝေဒနာပါလားဝေဒနာပါလားဝေဒနာပါလားလို့နှလုံးသွင်းနှလုံးသွင်းနှလုံးသွင်းရှုရင်းနဲ့မှအဲ့ဒီကြမှာဝေဒနာရဲ့သဘောဟာဘာလဲသူကသူခံစားပြက်နေတာလေးကိုညာမြင်သွားတာ အော်ငါရဲ့စိတ်ထဲမှာခံစားနေတာလေးကဝေဒနာပဲအဲ့ဒီခံစားတာမြဲမှမမြဲပဲနဲ့ဝေဒနာလေးကခံစားပြက်နေပါလားလို့ရှုလိုက်တော့ဝေဒနာရဲ့အပြက်ကိုမြင်သွားပြီးဝေဒနာရဲ့အနိစ္စကိုမြင်ပြီးအနိစ္စကိုမြင်ရင်ဒိဋ္ဌိကတ်သေးလားမကတ်တော့ဘူးဒိဋ္ဌိမကတ်သည့်အတွက်နောက်ကလောဘတွေဒေါသတွေမောဟတွေလာသေးလားလာခွင့်ကိုမရတော့တာအဲ့ဒီဒိဋ္ဌိကတ်နေလို့အဲ့ဒီဒိဋ္ဌိနောက်ကဒေါသတွေလောဘတွေလာနေတာတဲ့အဲ့ဒီတော့ ဝေဒနာရဲ့အနိစ္စကိုမြင်နိုင်ဝေဒနာကြားမြင်တာလေးဝေဒနာဝေဒနာမှအဲ့ဒီဝေဒနာရဲ့သဘောလေးကပြန်လဲကြည့်လိုက်ဩဝေဒနာဆိုတာငါရဲ့စိတ်ထဲမှာကောင်းသဘောဆိုးသဘောခံစားနေတာလေးပဲဒီခံစားတဲ့သဘောလေးကမြဲမှမမြဲတာလို့ရှုလဲရှုလိုက်ရောဝေဒနာရဲ့အပြက်ကိုအဲ့မှာဒလသက်သိသွားတာအဲ့ဒီကြတော့မှဝေဒနာရဲ့အပြက်ကိုမြင်တော့ဩဝေဒနာလေးကဖြစ်ပြီးပြက်ပါလားဖြစ်ပြီးပြက်ပါလားဆိုတော့ ဝေဒနာရဲ့အပေါ်မှာတဏှာတွေဥပါဒဏ်တွေဘာမှဖြစ်เสียကိုအကြောင်းမရှိတော့ဘူးတဲ့ဝေဒနာဟာဘာကြောင့်လဲဖြစ်ပြီးပြက်တဲ့အနိစ္စကိုဉာဏ်နဲ့မြင်လို့ဝေဒနာရဲ့အနိစ္စကိုမြင်သွားတော့ဥပါဒဏ်တွေတဏှာတွေဘက်ကိုဘာမှကူးခွင့်ကိုမရတော့တာပရိစ္ဆသမုပ္ပါဆက်ရကြီးကိုရက်သွားအောင်လုပ်တာမျက်စိကနေရက်အောင်လုပ်တာဘာနဲ့လုပ်တယ်လဲဆိုတော့တတိထားပြီးမြင်တာကို ဝေဒနာမှတ်ပြီးတော့ဝေဒနာရဲ့အပြက်ကို မြင်အောင်ကြည့်တော့အနေဆာလက္ခဏာဟောဝေဒနာလို့တင်လိုက်တာကဒါတမထပဲရှိသေးတာနော်ရုပ်ဖောက်ပြန်တယ်မျက်စိအဆင်းရဲ့မျက်စိရဲ့အဆင်းရဲ့ရုပ်နှစ်ခုရုပ်နှစ်ခုတိုက်ဆိုင်လိုက်တာအဲ့တိုက်ဆိုင်လိုက်တာမှာသွားတည်တာကနံနံတရားလေးကတည်တာရုပ်နှစ်ခုကတိုက်ယုံတိုက်တာပဲတက်တက်ပဲမျက်စိ ဖွင့်ပြီးအိတ်နေတဲ့လူတယောက်ကသိသိမရှိဘူးအမိုးကြီးပေါ်တော့ပက်လက်ကြီးလမ်းပြီးသူ့မျက်စိဖွင့်တာသူမြင်သိသိမရဘူးမရရင် तू အဲ့ဒါကြီးကိုကြည့်နေသိလားမသိဘူးမျက်စိတော့ရှိတယ်မြင်သိသိမပေါ်လို့ဒါကြောင့်မို့အဲ့ဒီမြင်သိသိကနန္တရားမျက်စိအကြည့်ရဲ့အဆင်းရဲ့ကယုတ်တရားအဲ့ဒီယုတ်တရားနှစ်ခုဒိုင်းဆိုတိုက်လိုက်တဲ့အချိန်မှာသွားပြီးတော့ပေါ်တာသိတာကနံအဲ့ဒါကနန္တရား အဲ့ဒီယုံနဲ့နာနဲ့တထထဖြစ်ပြတာပေါ်မှာခံစားလိုက်တာကဝေဒနာခန္ဓာ၅ပါးဖွဲ့တဲ့အခါကျတော့နော်ယုတ်ကဖောက်ပြန်တတ်တယ်မျက်စိအစင်မျက်စိယုတ်တွေကလည်းဖောက်ပြန်တတ်တယ်အစင်ယုတ်တွေကလည်းဖောက်ပြန်တတ်တယ်နော်အဲ့တော့ဖောက်ပြန်တတ်တဲ့သဘောအစုနော်ဒါရူပခန္ဓာသွားသွားပြီးသိတတ်တာကဝိညာဏခန္ဓာဝိညာဉ်ရုပ်ဖောက်ပြန်လို့နာငါသွားသိတာရုပ်ဖောက်ပြန်လို့နာငါသွားသိတာအဲ့ဒီအပေါ်မှာ ကောင်းတယ်ဆိုးတယ်လို့ဆိုပြီးတော့မျက်စိနဲ့အပေါ်မှာခံစားလိုက်တာလေးကဝေဒနာအဲ့ဒီဝေဒနာလေးပေါ်မှာမှဒါတော့ယောက်ျားဒါတော့မိန်းမလို့ဒါတော့ငါကိုငါဟာလို့သွားပြီးတင်ညာတွေယောက်ျားလို့မိန်းမလို့လူလို့ခွဲလို့တင်ညာပေးရင်တင်ညာခံတာနော်အဲ့ဒီတင်ညာပေါ်မှာမှအဲ့ဒါကိုဆွဲလန်းသွားတဲ့ဥပါဒဏ်တွေဖြစ်သွားတယ်လောဘဒေါသမောဟဖြစ်သွားရင်သင်္ခါရခန္ဓာဆိုတော့အဲ့ဒါကဘယ်ပေါ်လဲလို့ဆိုဝေဒနာပေါ်နေလဲတာ ဝေဒနာရဲ့အနိစ္စကို မရှုလိုက်နိုင်လို့ဝေဒနာသည် အနိစ္စလို့မသိသည့်အတွက်အဲ့ဒါပေါ်မှာသွားပြီးတော့တင်းတယ်လို့တင်ညာပေးတယ်တောက်တယ်လို့တင်ညာပေးတယ်ပူတယ်လို့တင်ညာပေးတယ်ယောက်ျားလို့တင်ညာပေးတယ်မိန်းမလို့တင်ညာပေးတယ်ဆိုတဲ့တင်ညာခန္ဓာကြီးဖြစ်တာအဲ့တော့ဝေဒနာသည်ဖြစ်ပြီးပြက်ပါလားလို့ရှုလိုက်တာနဲ့တင်ညာပြုတ်တယ်သင်္ခါရပြုတ်တယ်ဝေဒနာခန္ဓာပေါ်မှာလည်းတည်သေးလားဆိုမတည်တော့ဘူးပထမရုပ်ကိုရှိတယ်မျက်စိအကြည့်ရုပ် ကိုကအဆင်းရုပ်အော်ရုပ်သဘောတရားတွေကဖောက်ပြန်ပြောင်းလဲနေပါလားဒါရုပ်ကိုရှုတာအော်ဒီရုပ်တွေဖောက်ပြန်ပြောင်းလဲတာကိုသွားသွားသိတာကနာမလားလို့ရှုတာကနန္တရားနော်နန္တရားကသွားသွားပြီးတယ်အော်ဒီရုပ်နဲ့ဒီနာရဲ့အပေါ်မှာခံစားတာကဝေဒနာဟောဝေဒနာလေးကိုကြည့်လိုက်တဲ့အခါကျတော့ဝေဒနာလို့သိနေသေးရင်တမထနော်ခန္ဓာ၅ပါးမလွတ်သေးဘူး အော်ဝေဒနာရဲ့သဘောကဘာလဲသူကသူ ခံစားပြက်တယ်လို့လဲရှုလဲရှုချလိုက်ရောဝေဒနာရဲ့အပြက်ဟာခံစားပြက်တယ်ဆိုပြီးတော့တခါတည်းရှုချလိုက်တော့တင်ညာပြုတ်သင်္ခါရပြုတ်ပြီးဝေဒနာပေါ်မှာလည်းမညှိတော့ဘူးရုပ်ပေါ်မှာလည်းမတည်နာမ်ပေါ်မှာလည်းမတည်အဲ့ဒါခန္ဓာ၅ပါးလို့လွတ်ထွက်သွားတာလို့ပြောတာခန္ဓာ၅ပါးကိုဖြစ်ပြီးပြက်သွားပြီလို့ဝေဒနာရဲ့အနိစ္စကိုမြင်လိုက်တာနဲ့အဲ့ဒါခန္ဓာ၅ပါးလွတ်အောင်ရှုတာ တရားရှုတယ်ဆိုတာခန္ဓာပေါ်မှာရှုတယ်ဆိုရင်နောက်ဆုံးခန္ဓာ၅ပါးလုံးလွတ်အောင်ရှုရမှာနော်တရားရှုတာကခန္ဓာ၅ပါးလုံးလွတ်အောင်ရှုရမှာဘယ်လိုရှုရမလဲဆိုဝေဒနာဝေဒနာဝေဒနာလို့တင်းနေနေလေဒါဝေဒနာခန္ဓာမှာညှိနေသေးတာဒါပေမဲ့တမာတိမရသေးရင်ဦးဇင်းကပြောတာမြင်တာလေးခန္ဓာပြက်မရှုနိုင်သေးဘူးဆိုမြင်တာလဲဝေဒနာလို့မှတ်ဟောနားနဲ့အတန်နဲ့ဒီတိုင်းပဲနော်ဒါဦးဇင်းတစ်ခုကိုကြားနာတာရှင်းပြနေတာနာကြည်ယုံအတန်ယုံ ဟောအတန်ကလည်းယုတ်နားအကြည်ကလည်းယုတ်ယုတ်နှစ်ခုတိုက်တာအဲ့ဒီယုတ်နှစ်ခုဒိုင်းဆိုတိုက်လိုက်တဲ့အချိန်လေးမှာကြတော့မှအဲ့ဒီမှာကြာတိသိလေးကထပေါ်လာကြာတိသိလေးကထပြီးတော့ပေါ်လာလိုက်တဲ့အချိန်မှာအတန်နှစ်ခုတိုက်ဆိုင်အတန်နဲ့နားကြည်နဲ့တိုက်ဆိုင်မှုကြောင့်ကြာတိသိလေးပေါ်တာပေါ်လိုက်တဲ့အချိန်မှာအဲ့ဒီသုံးခုပေါင်းစုံတာဖတ်တာဖတ်တာကြောင့်ဝေဒနာဖြစ်သွားပြီကြားတာလေးပေါ်မှာခံစားတယ်။ဩဩတချင်းတန်လေး သားတန်လေးဟဲ့သမီးတန်လေးဟဲ့အော်ဒီတန်လေးကကြိုက်လိုက်တာဩဒုက္ခဝေဒနာနောက်ကဘာလိုက်မှလဲရာဂာနုတ္တယလောဘလိုက်မှသားရဲ့အတန်ဟဲ့သမီးရဲ့အတန်ဟဲ့ဆွေရဲ့အတန်ဟဲ့မျိုးရဲ့အတန်ဟဲ့အော်ဒီအတန်လေးဟာตายရလိုက်တာကြည်နိုးလိုက်တာဆိုဟောတော့ရာဂာနုတ္တယဂိမ့်သွားပြီဟာကိုယ်ဆဲတဲ့အတန်လဲကြားရော မကောင်းပြောတဲ့အတန်လဲကြားရောဒိုင်းဆိုဒေါသတွေဖြစ်တယ်ပฏิဃာနုတ္တယ ဒေါသအကိန်းသွားပြီနားနဲ့အတန်နဲ့တိုက်ရင်းနဲ့နော်အဲ့ဒီကနေပြီးတော့အခုကြာကြာကမတ်တပ်ပဲဒီတိုင်းဖြစ်နေတော့အဲ့ဒီပေါ်မှာဖြစ်ပြက်မရှုလိုက်နိုင်ဘူးတဲ့ဥပေက္ခဝေဒနာပေါ်တော့လေမရှုနိုင်တော့အဝိဇ္ဇာနုတ္တရဆိုမောဟကြီးလိုက်တယ်အခုကြားနေကြတာလူတိုင်းကြားနေကြပဲဘာရှုလဲဘာမရှုဘာမှမရှုတော့အဲ့ဒီဝေဒနာ၃မျိုးပဲပတ်ချပဲလှက်ပြီးအဲ့ဒါဖြစ်ပေါ်နေတယ် မျက်စိကနေပြီးတော့မနှမောလင်းလို့မြင်တိုင်းမြင်တိုင်းမြင်တိုင်းလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်နားနဲ့အသံနဲ့ကြားတိုင်းကြားတိုင်းကြားတိုင်းလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဘာဖြစ်လို့ဖြစ်နေရတာတော့အဲ့ဒီဝေဒနာကို မရှုလို့တဲ့ကြားတဲ့ဝေဒနာကိုလည်းမရှုဘူးမြင်တဲ့ဝေဒနာလည်းမရှုဘူးကဲနှာခေါင်းနဲ့အနားခြုံလိုက်တော့မယ်နော်နှာခေါင်းနဲ့အနားနဲ့တိုက်တော့လဲဒီတိုင်းပဲနော်ရှုနိုင်လား မရှုပ်နိုင်ဘူးမလဲကောင်းလိုက်တာဒီရေမွေးလေးဘယ်ဟာငါလိုချင်လိုက်တာဝယ်ပေးသားမအောင်မှားပေးသားမအောင်ဩဘာဖြစ်လဲရာဂနုတ္တိယဂိမ်းလို့တဲ့လောဘတွေလိုက်သွားတာဒါမကောင်းတဲ့အနံ့ကြီးတွေနံရတယ်ရှူရတယ်ဆိုတဲ့အခါကျတော့ဒေါသပฏิကဆိုတဲ့ဒေါသလိုက်ပြီဘာလို့လဲဝေဒနာရဲ့ဖြစ်ပြမရှုလို့အဲ့ဒါကြောင့်မို့အာယုံ6ပါးတကား6ပေါက် တွေ့တိုင်းတွေ့တိုင်းတွေ့တိုင်းနေမှာတဲ့ဝေဒနာတွေဖြစ်နေတယ်အဲ့ဒီဖြစ်ပေါ်နေတဲ့ဝေဒနာတွေအလုံးထဲမှာဦးဇင်းတို့စွန်းလွန်းဆရာတော်ဖရာကြီးကတော့ဗာမိတ်လဲဆိုကာယတကားကစောင့်ရှုဘာလို့လဲဆိုတော့အခုဦးဇင်းပြောနေတဲ့မျက်စိကလည်းရှုရမှာနားကလည်းရှုရမှာမျက်စိလည်းဝေဒနာ၃မျိုးနားမှာလည်းဝေဒနာ၃မျိုးနှာခေါင်းမှာ၃မျိုးစာရင်နဲ့၃မျိုး တွေးရင်းနဲ့၃မျိုးအဲ့ဒါတွေအကုန်ဖြစ်နေတာမှန်တယ်ဉာဏ်ကနှုတ်တော့ပြောရရင်တော့တမာတိမရှိတော့မရှုနိုင်ကြဘူးတနေ့ကုန်မြင်နေတာလေ၅မိနစ်တောင်မှ မရှုနိုင်ဘူးဟုတ်တယ်မို့လားတနေ့ကုန်ကြားနေတာလေကြားကြားတာလေးပါမှ ဝင်တာလေခံစားပြက်ခံစားပြက်ရှုနိုင်တယ်တယောက်မှမရှုနိုင်ဘူးဘာကြောင့်လဲ ဦးဇင်းတော်တွေတမာတိတွေအားနေကြတယ်ဉာဏ်တွေနှုတ်ညတယ်တတိတွေအားနေကြတယ်တတိတွေတမာတိတွေအားနေနေတော့အဲ့ဒါတွေပေါ်နေတာတွေဝေဒနာတွေပဲတရားဆိုတာမြင်နိုင်လဲရှုလို့ရတယ်ကြားနိုင်လဲရှုလို့ရတယ်နားနိုင်လဲရှုလို့ရစားနိုင်လဲရှုလို့ရအိပ်ရင်းနဲ့ထိုင်ရင်းနဲ့လျှောက်ရင်းနဲ့တရားငုတ်တုတ်ကြီးထိုင်မှတရားမဟုတ်တော့ဘူးတရားဆိုတာအဲ့ဒါတွေကိုအကုန်လုံးကိုဖြစ်ပျက်ကိုလိုက်ပြီးရှုနေရမှာတဲ့ ဝေဒနာနုပဒနာရှုနေမြင်တာလေးလဲဝေဒနာလေးမြင်တဲ့ဝေဒနာလေးကလည်းသူကသူခန္ဓာပြက်ခန္ဓာပြက်ခန္ဓာပြက်တာမရှုနိုင်လို့မိုးစိမြင်တာလဲဝေဒနာကြားတာလဲဝေဒနာနာတာလဲဝေဒနာစားတာလဲဝေဒနာထိတာလဲဝေဒနာသိတာလဲဝေဒနာတွေးတာလဲဝေဒနာဝေဒနာတစ်လုံးအရင်တင်ထားတဲ့ဝေဒနာတမာတိလောက်ပြီးတဲ့အခါကျတော့တမာတိအကောင်းလာပြီဟဲ့ဆိုတာနဲ့ဝေဒနာရဲ့အပြက်ကိုဒလဆက်မြင်အောင်ကြည့်တော့အော်ဝေဒနာဟာခံစားပြက်ခံစားပြက် အဲ့ဒါမျိုးမြင်အောင်ရှုရတယ်တဲ့စွန်းလွန်ဆရာတော်ကြီးကတော့ဒါကြောင့်မို့ကာယတကားကစောင့်ရှုတဲ့ကာယတကားဆိုတော့ဟောဦးဇင်းတော်ဟာဒီခန္ဓာကိုယ်ကြီးမှာကာယအကြည်ဓာတ်ဆိုတာရှိတယ်နော်တကိုယ်လုံးကြိုက်တဲ့နေရာထိကြည့်ထိလိုက်ရင်တန်းသိတယ်မို့လားသဲလေးနဲ့ပက်လိုက်လဲတန်းသိတယ်လေလေးတိုက်လိုက်လဲတန်းသိတယ်ခန္ဓာကြီးတကိုယ်လုံးမှာကာယအကြည်ဓာတ်တွေဆိုတာတကိုယ်လုံးပြန့်နှံ့နေတယ် အဲ့ဒီကာယအကြည်ဓာတ်တွေတကောလုံးပြန့်နှံ့နေတဲ့ဟောဒီခန္ဓာကိုယ်ကြီးထဲမှာပထဝီဓာတ်ဆိုတဲ့ခက်မာတဲ့သဘောတောင့်တင်းတဲ့သဘောဆိုတာလည်းပေါ်လာတယ်ခန္ဓာကိုယ်ကြီးမှာကြာကြာလေးထိုင်လို့တောင့်လာတယ်တင်းလာတယ်သဘောလာတယ်ဒါပထဝီဓာတ်နော်ရှိန်ရှိန်ဖိမ့်ဖိမ့်နဲ့ပူလာတယ်အေးလာတယ်ဆိုတာတေသောဓာတ်တွန်းကန်လှုပ်ရှားပြီးရွရွမောမောနဲ့ပေါ်လာတာဒီဝါယောဓာတ်ဆိုတဲ့ အဲ့ဒီဖုထပတ္တ၃ခုနဲ့ကာယအကြည်ဓာတ်နဲ့ပေါင်းတာဖုထပတ္တ၃ခုနဲ့ကာယအကြည်ဓာတ်နဲ့ပေါင်းတော့ခန္ဓာကိုယ်ကြီးပေါ်မှာကြည့်လိုက်တဲ့အခါကျတော့တင်းလာတာတွေတွေ့တယ်တောက်လာတာတွေတွေ့တယ်ကြက်လာတာတွေတွေ့တယ်ပူလာတာတွေတွေ့တယ်ရှိန်ရှိန်ရှိန်ရှိန်ရိတ်ရိတ်ရိတ်ရိတ်ရွာရွာမွတ်မွတ်နဲ့ကြာကြာထိုင်ရင်အဲ့ဒါတွေမတွေ့ဘူးလားကြာကြာထိုင်ဘသူထိုင်ထိုင်တွေ့လာမှာနော်ဟိုတနေ့ကဦးစင်းရှုခိုင်းတဲ့ဟာကျတော့အဲ့ဒီထက်အနုသားကိုရှုခိုင်းတာမို့တမ်းမတွေ့တာ အခုဒီနေ့တွေ့ကျင်တော့နှစ်နာရီလောက်ကို မလှုပ်မပြင်းမဲနဲ့ထိုင်မလှုပ်မပြင်းမဲနဲ့ထိုင်လိုက်တာနဲ့ဦးဇင်းတို့ဒကာဒကမတွေဟောခန္ဓာကိုယ်ကတက်လာလိမ့်မယ်တင်တာတစ်မျိုးတောက်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးရိပ်ရိပ်တစ်မျိုးရွရွတစ်မျိုးမောမောတစ်မျိုးဩတောက်လိုက်တင်းလိုက်ထုံလိုက်ကျင်လိုက်ကြိုက်လိုက်ပူလိုက်ဆိုပြီးတော့အဲ့ဒီဖုဒ္ဓပတ္ထ၃မျိုးနဲ့ကာယအကြည်ဓာတ်ပေါင်းပြီးရုပ်တရားကြီးဖောက်ပြန်ပြောင်းလဲပါလာပါလိမ့်မယ် အဲ့ဒီဖောက်ပြန်ပြောင်းလဲလာတဲ့ရုပ်ရဲ့ဖောက်ပြန်တဲ့အခါမှာဟောနာဝေဒနာလေးကသွားခံစားပါလိမ့်မယ်တင်းနာလေးကိုသွားခံစားတယ်တောက်နာလေးကိုခံစားတယ်အဲ့ဒီတော့တင်းတဲ့သဘောတောက်တဲ့သဘောလေးဟာဝေဒနာပါလားလို့သိထားလိုက်။ဩတင်းတဲ့သဘောလေးပေါ်မှာစိတ်ကဘလို့ခံစားတာလဲ။ဝေဒနာဆိုတာနံတရားနော်နံတရားဆိုတာစိတ်မှာဖြစ်တာ အောက်ကရုပ်ကြီးကပေါ်ပြတာရုပ်ဖောက်ပြန်တာရုပ်ကဖောက်ပြန်လိုက်တာကို သွားပြီးစိတ်ကခံစားတာခံစားတာမှဝေဒနာတင်းနာကြီးဝေဒနာတောက်နာကြီးဝေဒနာခေါ်တာမဟုတ်ဘူးနော် အခုကပြည့်ညတ်လို့တင်းလာတာလေးကိုဝေဒနာလို့တမာတိကိုတီခိုင်းတာအဲ့ဒီတင်းနာကြီးကိုဝေဒနာလို့ခေါ်ခိုင်းတာမဟုတ်ဘူးအဲ့ဒီတင်းနာကြီးတွေတောက်နာကြီးတွေပူရာကြီးတွေကပေါ်ပေါ်ပြနေတာဓာတ်သဘောတွေဖောက်ပြန်နေတာ ဓာတ်ရဲ့ဖောက်ပြန်တဲ့သဘောပေါ်မှာမှအခုတမာတိကိုနော်တင်စေခြင်းလို့ဒီဟာလေးရဲ့သဘောကိုတကယ်တမ်းရှုရမှာရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာ ပေါ်ပေါ်ထုံတာပေါ်ပေါ်ကျင်တာပေါ်ပေါ်ကြိုက်တာပေါ်ပေါ်ပေါ်တာလေးပေါ်မှာသွားစိတ်ကရုပ်ကပေါ်ပြတယ်ရုပ်ကဖောက်ပြန်တယ်ပြောင်းလဲပြတယ်နံလေးကသွားညွတ်တာရုပ်ကပေါ်ပြလို့ရုပ်ပြောင်းလို့နံပြောင်းညွတ်တာ ရုပ်ပြောင်းလို့နာရောက်ညွတ်တာပေါ်မှာစိတ်ကလေးကသွားပြီးခံစားတာအဲ့ဒါလေးကိုကိုကကျွနိုင်ဩတင်းတဲ့သဘောလေးကလည်းသူကသူခံစားပြက်ပူတာလေးလည်းခံစားပြက်ကြိုက်တာလေးလည်းခံစားပြက်ထုံတာလေးလည်းခံစားပြက်ဆိုပြီးတော့ခံစားပြက်ခံစားပြက်ခံစားပြက်ကိုရှုရဒါပေမဲ့ကိုကတမာတိမရှိသေးလို့ခံစားပြက်တာကိုတပိတော့ဘလို့မှကိုကြည့်လို့မရဘူးဆိုရင်တင်တာလဲဝေဒနာဝေဒနာလို့စိတ်ကိုတင်ထား တင်းတာလေးပေါ်မှာအော်ဒါလေးကဝေဒနာလေးပါလားခံစားမှုဝေဒနာလေးပူတာလေးပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာထုံတာပေါ်တော့လဲဝေဒနာအော်ဝေဒနာပါလားလို့နှလုံးသွင်းထားတော့တင်းတယ်တင်းတယ်လို့သင်ညာမပေးတော့ဝေဒနာပေါ်မှာရပ်နေပြီနော်တင်းတယ်တင်းတယ်လို့သင်ညာပေးရင်နောက်ကဘာလိုက်မှာလဲသင်္ခါရလိုက်ရင်လောဘဒေါသမောဟဖြစ်တော့မှာ အဲ့ဒါကြောင့်မို့တင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့ဝေဒနာလို့သိဒီရှုခွက်ကိုဦးဇင်းတို့ဒကာတော်မတွေပိုင်နိုင်သေးချအောင်ကိုရှုထားနော်ဒီရှုခွက်ကဒါတကယ်ဘဝလက်တွေ့တကယ်နှစ်ဖူးတွေဒုတွေယောဂဝေဒနာတွေဖြစ်တဲ့အချိန်သေလူမျောဝဖြစ်တဲ့အချိန်ဦးဇင်းတို့ဒါနဲ့တိုက်ရမှာ ဒီဝေဒနာတစ်လုံးကိုတခါတည်းတင်းတယ်ကြိုက်တယ်မောတယ်အမလေးအမလေးအလိုလေးနားလာပြီးကဲကြပါအောင်ဆိုသွားပြီးသွားပြီးသွားပြီးအဲ့ဒါဆိုအပယ်ဆင်းဖို့ဂျုံးမြန်တော့မှာနော်ဂျုံးမြန်တော့မှာဘယ်သူမှကဲမရဘူးဘယ်သူမှကဲမရဘူးအဲ့ဒီနောက်မှာအခုငါနာတယ်တို့ငါကြိုက်တယ်တို့အဲ့မှာငါဆိုတဲ့ဒိဋ္ဌိကပ်ပြီးအဲ့ဒီမှာတင်ညာတွေအပေးမှားလို့နော်ပူတယ်လို့တင်ညာပေးလို့ကြိုက်တယ်လို့တင်ညာပေးလို့ထုံတယ်လို့တင်ညာပေးလို့အဲ့ဒီတင်ညာအပေးမှားလို့တင်ညာနောက်ကနေမှအခုဒိဋ္ဌိကြီး လိုက်ပြီဒေါသမောဟတွေကလည်းလိုက်ကုန်ပြီအတင်ညာနောက်ကနေလောဘဒေါသတွေဖြစ်ကုန်ပြီဒိဋ္ဌိတွေကပ်ကုန်ပြီဒေါသတွေဖြစ်ကုန်ပြီအဲ့ဒီဒေါသစိတ်ကြီးနဲ့သေသွားရင်သွားမှာပေါ့ဗုဒ္ဓဘာသာဖြစ်ဖြစ်ခရိယာဖြစ်ဖြစ်မွတ်စလင်ဖြစ်ဖြစ်တဘာဝတရားဟာတဘာဝတရားပဲငါတော့ဗုဒ္ဓဘာသာဖြစ်လို့အပေမကြဘူးမဟုတ်ဘူးကြာမှာပဲအဲ့ဒီဒိဋ္ဌိနောက်ဒေါသလိုက်ရင်ကြာမယ်ပြောတာ ိုကသောတာပန်မဟုတ်သေးဘူးလေသောတာပတ္တိမကြီးရပြီးရင်တော့ရတာပေါ့နော်အခုကျတော့အဲ့လိုမရသေးတဲ့အခါကျတော့ဥဇဏတော်တရားတော်မတွေဒါကြောင့်မို့ဒီရှုွက်ကဥဇဏတော်တရားတော်မတွေအတွက်စိတ်ကိုငါဘလို့ပြောင်းမလဲဝေဒနာနုပဒနာဒါနောက်ဆုံးပြိဿသမုပ္ပါစေရဒီကနေဖြတ်မှကြီးပဲနော်ဒီကနေအခြားနည်းဖြတ်တာတွေလည်းရှိတာပေါ့နော်ဒါကတော့အများအားဖြင့်ဆရာတော်ဘုရားတွေကဒီနည်းရပဲပေးတာကိုတခါဥစဉ်ဟောဖို့ပါတယ်အဝိဇ္ဇာလည်းဖြတ်တာပဲကံကနေလည်းဖြတ်တာပဲဒါပေမဲ့အဝိဇ္ဇာနေကံနေ ဖြတ်တဲ့လမ်းကြောင်းပြပါဆိုရင်ဦးစင်းလည်းမပြရဲဘူးဘာလို့မှမှကြောက်လို့မှမှကြောက်လို့ကိုယ်ဆရာသမားတွေအဲ့ဒီဖြတ်နည်းတွေမပေးခဲ့ဘူးလေစာတဲ့တော့ဒါတွေကပါတယ်လေဒီဝေဒနာနုပဒနာကြောင့်ဟတ်လို့ဖြတ်ဆိုတာကိုဒါဦးစင်းတော့ဆရာတော်ဖျားကြီးတွေလက်ခံနိုင်တဲ့ဆရာတော်ဖျားကြီးတွေဟောထားတာကိုကယူရတာလေဟုတ်တယ်မို့လားမိုးကုတ်ဆရာတော်ဖျားကြီးတို့လည်းဒီကနေဖြတ်ပေးတာပဲအခုသဲအင်းတို့လည်းဖြတ်တာပဲစွန်းလုံးတို့လည်းဒီကနေဖြတ်တာပဲစွန်းလုံးဆရာတော်ဖျားကြီးကအခုကာယတကားကနေ तू ကဖြတ်တဲ့အခန်းကို तू ကကြောဘယ်လိုလဲဆိုတော့ အဲ့ဒီမှာသေချာကြည့်တဲ့တမာတိအားကောင်းကောင်းလေးနဲ့ခန္ဓာကိုယ်သေချာကြည့်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးကဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့တရိပ်ရိပ်သွားနေတာတွေပြောတာအဲ့ဒီတရိပ်ရိပ်တဖွာဖွာနဲ့ဦးဇင်းတို့ခုတမာတိလေးနဲ့ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်နဲ့အဲ့ဒီလိုအာရတကားမှာတရိပ်ရိပ်နဲ့တဖွာဖွာပေါ်လာတွေကို ဝေဒနာလို့တင်ပြီးတော့စွန်းလွန်းဆရာတော်ကြီးကတော့အဲ့ဒီဝေဒနာကိုနိုင်အောင်လာရှုတော့ ခန္ဓာကိုယ်မှာရိပ်ရိပ်ရိပ်ရိပ်လေးတွေအော်ဒါလေးခံစားရဝေဒနာပါလားအော်ဝေဒနာပါလားဆိုပြီးတော့ဝေဒနာလေးသိပြီးတော့ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ပြီးဒလက်ဆက်ပဲသူကအဲ့ဒီကနေပြီးတော့အဲ့ဒါရှုရင်ရှုရင်ရှုရင်နဲ့ခန္ဓာကိုယ်ကြီးပေါ်မှာတဲ့တခါတည်းရှုတဲ့အခါကျတော့ပထမခေါင်းလိုမြင်နေကိုယ်လိုမြင်နေခြေလိုမြင်နေလက်လိုမြင်နေခေါင်းကိုခြေလက်တန်တန်ကြီးတွေမြင်နေတာပထမနောက်တော့ဝေဒနာရဲ့အပြက်တွေပဲမြင်လာဝေဒနာဖြစ်ပြီးပြက်ဝေဒနာရဲ့အပြက်ဝေဒနာရဲ့အနိစ္စကိုပဲကြည့်နေတာ အနေဆဆိုရွတ်နေရမှလည်းမဟုတ်ဘူးနော်နော်ယရာပညာရပတ္တတိတွေဉာဏ်ပညာလေးနဲ့ကြည့်နေရမှသူ့ဟာသူ့ဝေဒနာလေးကပြက်တိကလေးတိကလေးဝေဒနာလေးပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်သွားတဲ့အဲ့ဒီဝေဒနာလေးကိုဒလဆက်ကြည့်ရမှာနော်ဝေဒနာလေးကိုဒလဆက်ကြည့်ရင်ကြည့်ရင်ကြည့်ရင်ကြည့်နေအော်ဖောက်ပြန်တာတွေက ရုပ်သဘောနော်ရုပ်တွေကသူ့ဟာသူ့ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာနဲ့ဖောက်ပြန်နေတာနာမ်လေးကသွားသွားသိတယ်အော်ရုပ်ကဖောက်ပြန်တယ်နာမ်ကသွားသိတယ် အော်ဒီပေါ်မှာခံစားနေတာလေးကဝေဒနာဝေဒနာသဘောလေးကခံစားနေတာလေးကိုတင်ညာမပေးတော့ဟောတင်ညာပြုတ်ပြီနောက်ပြီးတော့လောဘဒေါသမောဟအဲ့ပေါ်မှာဖြစ်ခွင့်မရတော့သင်္ခါရပြုတ်ပြီးတော့တင်ညာပြုတ်သင်္ခါရပြုတ်ပြီးဝေဒနာရဲ့အပြက်လေးပဲဒလဇတ်ကြည်နေရင်ကြည်နေရင်နဲ့အဲ့ဒီမှာခန္ဓာ၅ပါးတွေတခါတည်းကို ဖြစ်ပြက်ချုပ်ဆုံးတဲ့နေရာကိုရောက်သွားတာပါခန္ဓာ၅ပါးဖြစ်စဉ်ကြီးတခါတည်းစိုးလွန်ဆရာတော်ကြီးကတော့ तू ကတော့ဟို ဟိုသဘုံတွေကိုစစ်ဘော်တယောက်ကတခါတည်းစတင်ကန်းနဲ့တနတ်နဲ့ပြက်ထဲတော့အကုန်လုံးအတုံးယုံကျသွားသလိုပဲတဲ့မက်ကနေမှသူကအဲ့ဒီနေရာမှာဝေဒနာရဲ့အပြက်ကနေပြီးတော့အနိစ္စဒုက္ခအနတ္တရှုပြီးတော့ဖြတ်လိုက်တဲ့အခါမှာတခါတည်းအဲ့ဒီမှာယုတ်တရားနံတရားတွေဖယိုဖယအကုန်လုံးပြိုကွက်ပြီးတော့တခါတည်းယုတ်နံချုပ်တဲ့နေရာကြီးရောက်တာပါပဲအဆုံးလုံးဆရာတော်ဘုရားကြီးတို့ရဲ့လှုပ်သွားတဲ့နီလန်းလေးတွေပေါ့နော်ဒါကြောင့်မို့ဘုကုတ်ဆရာတော်ဘုရားကြီး စွန်လွန်ဆရာတော်ဘုရားကြီးတိုင်ဆရာတော်ဘုရားကြီးတို့လည်းဒီဝေဒနာနုပဒနာကျင့်စဉ်ကနေပြီးတော့ပယ်ပြီးတော့တက်ခိုင်းတာအဲ့ဒါကြောင့်မို့ဒီကျင့်စဉ်ကဥဒ္ဒနောဒကာတော်မတွေအခုကိုယ့်ရဲ့ဘဝမှာတနေ့ကျော်ကျမကြီးမကောင်းတာလဲကြုံမယ်နောက်ဆုံးတနေ့ကတော့သေတာနဲ့ကြုံရတော့မယ်ကြုံရတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးဘလို့ပဲ ဖောက်ပြန်ဖောက်ပြန်ဘာတွေကြားလို့နဲ့ကြားတာလဲဝေဒနာနာနာဝေဒနာမြင်တာဝေဒနာစားတာဝေဒနာပူတာပေါ်တော့လဲဝေဒနာကြိုက်တာပေါ်တော့လဲဝေဒနာထုံတာပေါ်တော့လဲဝေဒနာဆိုပြီးတော့ဝေဒနာတစ်လုံးကိုဒါရှုဒုက္ခဝေဒနာလဲအပြက်ကိုမြောင်ကြည့်ဒုက္ခဝေဒနာကိုလဲအပြက်ကိုမြောင်ကြည့်မယ်မကြည့်နိုင်သေးရင်ဝေဒနာတစ်လုံးလို့သိအောင်လုပ်ကြားတာလဲဝေဒနာပူတာပေါ်လဲဝေဒနာလို့စိတ်ကိုပြောင်းထုံတာပေါ်တယ်လဲဝေဒနာလို့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 ဒလဇဖြစ်နေငါတို့ကမရှုလို့တာဒီဟာကြီးကို လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဖြစ်နေရတာကို အော်အနိစ္စလို့လည်းငါတို့ကမရှုခဲ့ဒုက္ခလို့လည်းမရှုခဲ့အနတ္တလို့လည်းမရှုတော့မြင်နိုင်မြင်နိုင်မှာလဲယာကနုတရားတွေကိမ့်လိုက်ဒေါသနုတရားတွေကိမ့်လိုက်မောဟနုတရားတွေဆိုတဲ့အနုတရားတွေနော်မောဟဆိုတဲ့တရားတွေလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက် ကြားတိုင်းနံတိုင်းမြင်တိုင်းစားတိုင်းမှာလောဘတွေကြီးပဲဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်ပြီးနေနေရတဲ့ဘဝကြီးပါလားငါတို့နေရတဲ့ဘဝကြီးဟာငါတို့ဟာအတိတရားတွေတတိတရားတွေမရှိလို့လောဘဒေါသမောဟနဲ့ပဲငါတို့နေနေရတာပါလားလို့ကိုယ်ကိုသိရအဲ့လိုသိပြီးတော့ဒီရှုွက်လေးကိုဒါပိုင်ပိုင်နိုင်နိုင်လေးဒါရှုတတ်ထားရေကိုရှေမှာ ကြမ်းမာရေးမကောင်းလို့အော်နေတဲ့လူဟစ်နေတဲ့လူတွေ့ရင်ကဲစိတ်လေးနည်းနည်းငြိမ်အောင်ထားပါဝင်လေထွက်လေလေးခဏမှတ်မှတ်ပြီးတဲ့အခါကျမှကဲဝင်လေထွက်လေမှတ်နေနဲ့နာသလားနာတယ်နာရင်နာတယ်လို့မသိနဲ့ကြိုက်ရင်ကြိုက်တယ်လို့မသိနဲ့နာတယ်လို့သိတာလူတိုင်းသိတယ်ကြိုက်တယ်လို့သိတာလူတိုင်းသိတယ်ပူတယ်လို့သိတာလူတိုင်းသိတယ်ခွေးရိုက်တော့မှဂိမ်းဂိမ်းဂိမ်းနာရင်နာတယ်သိတာပဲတဲ့နော်အဲ့ဒါကြောင့်မို့နာတယ်လို့သိတဲ့အသည့်ကြိုက်တယ်လို့သိတဲ့အသည့်ပူတယ်လို့သိတဲ့အသည့်ထုံတယ်လို့သိတဲ့အသည့် အဲ့ဒီအသိဟာ လူတိုင်းသိတဲ့အသိကြီးပါတဲ့အဲ့ဒီအသိကနေခွာပြီးတော့ဩနာတာလဲဝေဒနာလေးပါလားဒါကဖះကဝေဒနာခန္ဓာဝေဒနာလို့ဟောတာမြင်တာလဲဝေဒနာပဲတဲ့ကြားတာလဲဝေဒနာပဲနာတာလဲဝေဒနာပူတာလဲဝေဒနာကြိုက်တာဝေဒနာထုံတာဝေဒနာကျင်တာဝေဒနာပါတဲ့အဲ့ဒီဝေဒနာသဘောပါလဲဝေဒနာသဘောဟာခံစားပြီးပြက်တာပဲရှိတယ်တဲ့အဲ့ဒီအပြက်ကိုမြင်အောင်ရှုတယ် အဲ့တော့မြင်တိုင်းကြားတဲ့မှာဒကာဒကမတွေအခုမရှုတ်တတ်ဘူးလားတတိထားရင်ရှုလို့ရတယ်နော်မြင်တာလေးလဲပြက်ကိုမမြင်သေးဘူးတပြည့်တော့တမာတိနဲ့အပြက်ကိုမလိုက်နိုင်သေးဘူးဖျားဆိုမြင်တာလေးလဲဝေဒနာပါလားတတိကလိုက်တော့အော်ယောက်ျားလို့တင်ညာမပေးတော့မိန်းမလို့တင်ညာတင်ညာမပေးတော့ဟောသင်္ခါရတွေချုပ်ပြီတဏှာတွေမာနတွေဥပါဒဏ်တွေချုပ်သွားပြီဘာလို့လဲဝေဒနာလို့အမှန်နှလုံးသွင်းလိုက်လို့ကြားတာလေးကိုလည်းဝေဒနာလို့လည်းနှလုံးသွင်းလဲသွင်းလိုက်ရောအော်ကြားတာလေးကလည်းဝေဒနာလေးပဲဟောခံစားပြက်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 မြင်တာလဲဝေဒနာ၃မျိုးကြားတာလဲဝေဒနာ၃မျိုးနာနာ၃မျိုးစားတာ၃မျိုးအိုးဝေဒနာတွေကိုဒလဇက်ကြီးတာတင်းတင်တင်းတင်တင်းတင်ပြီးတော့ရှူပြီးတော့လဲနေလဲနေလိုက်ရော အော်လောဘမှလည်းမဖြစ်ဒေါသလည်းမဖြစ်မောဟလည်းမဖြစ်သေကာနာနီမှာအဲ့ဒီဝေဒနာအနှိမ့်စတာမြင်ပြီးတာရှုပ်ပြီးသွားရင်သေပြီးတော့နတ်ဖြစ်တာနောက်ကြအောင်မယ်မက်ဖို့ကတန်းရမယ်တဲ့မက်စိတ်နဲ့သေလို့တဲ့နော်မက်စိတ်နဲ့သေလို့တဲ့ မစိတ်နဲ့သေသွားတဲ့ယောဂီများနော် သေတာကနောက်ကြဟိုနတ်ဖြစ်တာနောက်ကြအောင်မဲတဲ့မက်ဖို့ကတန်းပေါ်သွားမှာတဲ့ဒီမှာရှုနေရင်းနဲ့လေခန္ဓာကိုယ်ကပူတာပေါ်တယ်အော်ဝေဒနာပါလားဝေဒနာသဘောကလည်းသူကခန္ဓာပြက်တယ်ကြိုက်တာပေါ်တော့လေဝေဒနာအော်ဒီကလည်းကြည့်ဝေဒနာသဘောကလည်းခန္ဓာပြက်အော်အကုန်လုံးဟာ မြင်သမျှကြားသမျှနမ်းသမျှစားသမျှတွေဟာအကုန်လုံးခံစားပြက်ခံစားပြက်ခံစားပြက်အိုးအာယုံနဲ့ပြုတ်ပြီးခန္ဓာကိုယ်ပေါ်မှာဘာမှအသားကြောင့်လည်းမတွေးတော့ဘူးသမီးကြောင့်လည်းမတွေးတော့ဘူးအိမ်ကြောင့်လည်းမတွေးတော့အလုပ်ကြောင့်လည်းမတွေးတော့ဘူးမတွေးတော့ဥပါဒံဖြစ်เสียရှိဘယ်ဖြစ်တော့မလဲဥပါဒံမှာဖြစ်เสียပြီးတော့အိမ်သွားပြီးပိတ်တာဖြစ်เสียဘယ်အကြောင်းရှိမှလဲအဲ့ဒီဥပါဒံကြီးကြောင့်သားဆွဲကို သွားဆွဲလို့အတွေးထဲမှာအာယုံနဲ့မှသားလေးကြောင့်တွေးပြီးတော့အဲငါသားလေးနဲ့ တွေးထင်လိုက်တာမသေးခင်ငါနောက်ဆုံးတွေးအောင်မှဆိုတော့သွားပြီလေဥပါဒံအဲ့ဒီဥပါဒံနဲ့သေလဲသေရောသွားပြီပိတ်တာဖြစ်ပြီရောက်မိုးကုတ်ဆရာတော်ကြီးကပြောတယ်ဒကမာကြီးပြင်ထားနော်တရားကိုဒကမာကြီးသေသွားရင်ဒကမာကြီးသမီးကဖုန်းကြီးလာပင့်မာတဲ့ ဘုန်းကြီးကတော့ကမွာနဲ့ညမှာပဲတဲ့နော်ပိတ်တာဖြစ်နေတော့ကမွာနဲ့ညတော့မှာတဲ့အဲ့ဒါဓမ္မကြီးပြေနာလို့ဘုန်းကြီးဆရာတို့ကြီးကဆုံးပါဘူးတဲ့နော်အဲ့တော့ဦးဇင်းတို့ဒီအစွဲတွေဟာဘာကြောင့်လဲဝေဒနာပေါ်မှာမရှုတတ်လို့ပါတဲ့ဒါကြောင့်မို့ဒီနေ့ဝေဒနာကိုဒကာဒကာမတို့အခုမျက်စိမှာလဲ၃မျိုးနားမှာ၃မျိုးနှာခေါင်းမှာ၃မျိုးစားနေတဲ့အစားအသောက်ရှာမှာ၃မျိုးခန္ဓာကိုယ်ပေါ်မှာ၃မျိုးအတွေးမှာ၃မျိုးဆိုတော့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 နော်ခန္ဓာကိုယ်ကဒါမှမဟုတ်ဒိတ်ဒိတ်ရိပ်ရိပ်ဖြစ်နေလိမ့်မယ်ရွာအော်ဒါလေးဝေဒနာပါလားဟောနှလုံးသွင်းထားဝေဒနာဝေဒနာလို့ပဲအသိတွေးတာလေးပေါ်တော့လဲဘာတွေးတွေးသားကြောင့်တွေးလဲဝေဒနာပဲသမီးကြောင့်တွေးလဲဝေဒနာလို့စိတ်လေးနှလုံးသွင်းထားလိုက်အဲ့လိုလေးစိတ်ကိုတခါတည်းဝေဒနာဝေဒနာလို့နှလုံးလေးသွင်းလဲသွင်းပြီးတော့အဲ့ဒီကနေမှဝေဒနာရဲ့သဘောပါလဲခံစားပြတ်တာပဲရှိတယ်ဆိုပြီးတော့ရှုပ်သွားလိုက်နိုင်ပြီဆိုရင်ဝေဒနာရဲ့အနိစ္စမြင်ပြီ ဝေဒနာရဲ့အနိစ္စမြင်ပြီဆိုတာနဲ့ဥဒ္ဒနောတရားတော်မတွေအခုပရိစ္ဆသမုပ္ပါကြီးကြားတာလေးပေါ်မှာလည်းရပ်ပြီးနာနာပေါ်မှာလည်းရပ်ပြီးစားတာပေါ်မှာရပ်ပြီးတွေးတာပေါ်မှာရပ်ပြီးခန္ဓာကိုယ်တွေးထိတာပေါ်မှာလည်းဝေဒနာလို့သိလိုက်ရင်ရပ်သွားပြီတဲ့ဝေဒနာရဲ့အပေါ်မှာဒလဇတ်တိတိတိတိပြီးတော့လိုက်လိုက်ပြီးတော့ရှုလိုက်တာတဲ့ဝေဒနာတစ်လုံးရှုလိုက်တာနဲ့ဥဇဏောတရားတော်မတွေ တဏမာနဒိဋ္ဌိကတ်ခွင့်မရတော့ပါဘူးလောဘဒေါသမောဟတွေဖြစ်ခွင့်လည်းမရတော့ပါဘူးဒိဋ္ဌိမိတွေငြိမ့်ဒေါသမိတွေငြိမ့်တဲ့နေရာကြီးရောက်ပါပြီဒါကြောင့်မို့အရှင်မတဲ့ဝေဒနာရှုတော့ဘာတွေပယ်နိုင်တော့အနုတ္တရတွေပယ်နိုင်ပါတယ်တဲ့နော်ဒုက္ခဝေဒနာကို ဖြစ်ပျက်ရှုရင်ရာဂာနုတ္တရပယ်လိုက်မယ်ဒုက္ခဝေဒနာကို ဖြစ်ပျက်ရှုရင်ဒုက္ခရှုရင်အနတ္တရှုရင် ဖြစ်ပျက်အနိစ္စပြောတာ အနိစ္စရှုရင်ဒုက္ခရှုရင်အနတ္တရှုရင်ဒုက္ခဝေဒနာပေါ်မှာတခုခုအနိစ္စဒုက္ခအနတ္တရှုလိုက်တာနဲ့တပြိုင်နက်တည်းရာဂနှုတ်တရားလွတ်ထွက်သွားပါပြီဒုက္ခဝေဒနာပေါ်မှာအနိစ္စရှုရှုဒုက္ခရှုရှုအနတ္တရှုရှုဒုက္ခဝေဒနာပေါ်မှာရှုလိုက်တာနဲ့ပဋိကဆိုတဲ့ဒေါသပယ်နိုင်ပါပြီနော်ဥပ္ပခဝေဒနာမှာရှုလိုက်တာနဲ့အနိစ္စဒုက္ခအနတ္တရှုတာနဲ့ အဝိဇ္ဇာနုတ္တယဆိုတဲ့မောဟပယ်နိုင်ပါပြီတဲ့အဲ့ဒီကနေမှဓမ္မဒိဏဝိတာခထထမဲတာမဲတော့နောက်ဆုံးသောတာပန်သဂရာဂံအနာဂံအနာဂံကနေ तू ကကြော်ပြီးတဆင့်တက်မဲတော့အရှင်ဝိတာခတဲ့ဒီလောက်ဆိုလွန်လွန်လာပြီတဲ့ဘာလို့လဲဆိုတော့ဟိုကဆလာဖိညာကြီးလေသူ့အဆင့်ဘလောက်ဆိုတာသိနေတာကိုမသိနိုင်တဲ့ဟာကြီးကိုလှမ်းပြီးတော့နိဗ္ဗာန်တွေဘလို့တွေဘာတွေညာတွေနဲ့ အရဟတမေရတဲ့ဟာကြီးလှမ်းမေတော့အရှင်ဝိသကာတော်တော်တဲ့မေကွန်းတွေကလွန်သွားပြီကြော်သွားပြီမဖြေတော့ဘူးတဲ့အဲ့ဒါနဲ့ဓမ္မဒိဏကိုဝိသကာဒကာကြီးကခန္ဓာကိုယ်ကို သုံးရက်လဲပြီးတော့ကိုရှစ်ခိုးတယ်ကျေးဇူးတွေတင်လွန်းလို့သူမဲကျင်တဲ့မဲခွန်းတွေကိုဒါအများကြီးเนาะဒါဥစဉ်တော့တရားဓမ္မနဲ့ဒီနေ့ဥစဉ်က နားလေလောက်ယုံမဟောတာ အများကြီးပဲဦးဇင်းတော်မှအကုန်မမှတ်မိဘူးပြန်ဖတ်မှာအကုန်ပြန်ဟောရင်တော်မှနော်အဲ့ဒါကြောင့်မို့ဦးဇင်းကဒီနေ့ဦးဇင်းတို့ဒကာဒကမတွေဟောတဲ့အခါမှာတက္ကာယဆိုတာဘာလဲတက္ကာယဘာကြောင့်ဖြစ်တာလဲနော်တက္ကာယဘလို့ချုပ်တာလဲတက္ကာယချုပ်ကြောင်းအကျင့်ကဘာလဲဆိုပြီးတော့ပထမ၄ခုဒါတစ္ဆာ၄ပါးကိုမေးတာအဲ့ဒီကနေမှခန္ဓာနဲ့ဥပါဒဏ်နဲ့ခန္ဓာဘလို့ကွာသလဲနော်ဒိဋ္ဌိနဲ့တဏှာနဲ့ ကပ်လာရင်ဥပါဒณะခန္ဓာဖြစ်တယ်ဒိဋ္ဌိနဲ့တဏှာနဲ့မကပ်ရင်အနုပါဒณะခန္ဓာဖြစ်သွားတယ်ဒါကိုဦးဇင်းပြောပြတယ်เนาะတက္ကရာဒိဋ္ဌိဆိုတာဘာလဲယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီရဲ့အပေါ်ဒီမှာငါလို့သွားယူရင်ဒိဋ္ဌိအဲ့ဒီဒိဋ္ဌိရှိရင်အပဲတဖုံဖုံပြန်ကြနေဦးမှာအဲ့ဒီဒိဋ္ဌိရှိနေသေးသမျှသောတာပတ္တိဗံ သောတာပတ္တိမတ်ကိုမရောက်သေးဘူးဒါကြောင့်မို့အဲ့ဒီဒိဋ္ဌိပြုတ်အောင်မလုပ်ရမလဲဝိပဿနာရှုရမယ်အဲ့တော့ဟုတ်ပြီဝိပဿနာရှုမယ်ဆိုတော့အရှင်မဒါဆိုလို့ရှိရင်ဘာနဲ့ရှုမှာတော့ဩမက်ကင်၈ပါးနဲ့ပဲရှုအဲ့ဒီမက်ကင်၈ပါးကိုဘလို့ဝေဖန်မှာတော့ဩတခါကြီး၃ပိုင်းပိုင်းသီလသမာဓိပညာ၃ပိုင်းပိုင်းအဲ့ဒီ၃ပိုင်းပိုင်းမြေရှုဟုတ်ပြီဒါဆိုရင်အရှင်မ အဲ့ဒီရှုခွက်တွေထဲမှာဝေဒနာဘလို့ရှုမှာတော့ဝေဒနာဘယ်နှမျိုးရှိတော့ဩတကာကြီးဟောဝေဒနာ၃မျိုးဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာအဲ့ဒီဝေဒနာတွေမရှုရင်ဘာတွေဖြစ်မှာတော့ဩဝေဒဒုက္ခဝေဒနာကိုမရှုနိုင်ရင်ရာဂာနုတ္တယကိမ့်မှာပေါ့တခါကြီးဒုက္ခဝေဒနာမရှုဘဲနဲ့ဒါမြင်တိုင်းမှာမရှုရင်လောဘကြီးပဲဖြစ်မယ်နော်ကြားတိုင်းမှာမရှုရင်လောဘကြီးပဲဖြစ်မယ် လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဒုက္ခဝေဒနာတွေပေါ်တယ်မရှုလိုက်ဘူးဆိုရင်ပဋိကဆိုရဒေါသကြီးဖြစ်မှာပေါ့တဲ့နော်အဝိဇ္ဇာနုတ္တယဥပက္ခဝေဒနာပေါ်မှာမရှုခဲ့ရင်အဝိဇ္ဇာနုတ္တယဆိုရမောဟကြီးကိမ့်မှာပေါ့တဲ့ဒါကြောင့်မို့လူတွေဟာမြင်တိုင်းနားတိုင်းကြားတိုင်းစားတိုင်းမှာအဲ့ဒီလောဘတွေဒေါသတွေမောဟတွေပဲကိမ့်တာဟာဘာကြောင့်လဲမေ့နေလို့တတိမရှိလို့တရားမရှုနိုင်လို့ပါတဲ့ဒါကြောင့်မို့ဒကာကြီးတဲ့အဲ့ဒီလိုရှုမှ အဲ့ဒီဖြစ်ပျက်ကိုမြင်အောင်ရှုမှသာလျင်ဝေဒနာရဲ့အနှိစ္စကိုရှုမှသာလျင်ဝေဒနာမှတဏမကုပြီဟိုဘက်ပြိဿသမုပ္ပါရက်မဲ့လမ်းကြောင်းကြီးကိုဝိတာခါကိုဓမ္မဒိဏထေရီမာကြီးကဖြေချပေးလိုက်တာအဲ့ဒါကြောင့်မို့မြတ်စွာဘုရားထံဒကာကြီးကသူနဲ့တရားနာတဲ့ပုဂ္ဂိုလ်တန်ငယ်ချင်း900ပါတယ်တဲ့အဲ့ဒီနေ့ကတန်ငယ်ချင်း900အားလုံးဓမ္မဒိဏထေရီမာကြီးကိုလှည့်ပြီးဒကာကြီးက ၃ချိန်တိုင်တိုင်ထိုင်ပြီးတော့ရှစ်ခိုးအော်သိပြီလေကိုယ့်ထက်မြင့်သွားပြီဆိုတာ तू ကရမ်းမေးတာမှမဟုတ်ပဲနဲ့ तू ကလည်းသောတာပန်သဂရာကံအနာကံတီထားလို့တစ္ဆာလေးပါးတွေကိုတခါတည်းလှက်ပတ်ပြီးတော့တွယ်ဝိုက်ပြီးသူမဲသွားတာဒါဥစဉ်တို့ပြောတာလေးအခြေခံလေးပဲရှိသေးတာလေအဲ့တော့ဒါလောက်မြင့်မြတ်တဲ့တရားတွေ तू သိတော့ तू ဟာလူထွက်ဖို့ပြန်လာတာမဟုတ်တော့ဘူးစိတ်ပြောင်းလို့မဟုတ်တော့ဘူးဆိုပြီးတော့တခါတည်းအဲ့ဒီမှာသုံးကြိမ်တိုင်တိုင်ထိုင်ရှစ်ခေါ်ပြီးတော့မှမြတ်စွာဘုရားထံသွားပြီးတော့ အဲ့ဒီမှာဒီတရားတွေသွားမိတော့မြတ်စွာဘုရားအကုန်ပြန်ဖြေတာအဲ့ဒီဟာတွေအကုန်ပြန်ဖြေပြီးတော့အဲ့ဒီကြောင့်မှအရှင်ဘုရားဝိဓမ္မဒိဏဖြေတာနဲ့အရှင်ဘုရားနဲ့တထထဲပဲဘုရားအေးငါစီလာမေးလဲငါလည်းဒါဖြေရမှာပဲဟိုကလည်းဘာလို့လဲဆိုတော့ဘိက္ခုနီမကြီးကလည်းသူကလည်းတခါတည်းဆလဘိညာကြီးပိဋကသုံးပုံနှုံငုံအလွတ်လွတ်ဆောင်သွားတာရသွားတဲ့ပုံကိုကြီးတဲ့ဒါကြောင့်မို့ ဒီနက်နဲတဲ့ခက်ခဲတဲ့တရားတွေကိုသူဟာကောင်းမွန်စွာ ဖြေကြားနိုင်ခဲ့တယ်နောက်ပိုင်းတော့သာသနာမှာတရားဟောတရားပြတဲ့နေရာအကောင်ဆုံးဓမ္မကတိကဒါလည်းလွယ်တဲ့လို့မဟုတ်ဘူးနော်လူတယောက်ကိုနားလည်အောင်ပြောဖို့ဆိုတာကဒါတော်တော်ပါရမီထုမှရတာပါရမီမထုကိုယ့်အကိုတော့မပတ်ချလဲနေတာတခါတလေဦးဇင်ဟောမဲ့တရားကိုတခါတလေကိုယ့်အကိုကိုရှုပ်နေလို့ကို တခါတလေအဲ့ဒီတရားတရားဓမ္မတွေမဟုတ်ဘူးအထူးအဖြင့်ဆိုရင်တော့ဒီလိုတုတ်တံမျိုးတွေဆိုရင်ဒါတော်တော်များများဆရာတော်တွေကရှောင်တယ်လေဘာကြောင့်လဲဆိုတော့ဒီလိုနက်နဲတဲ့ဟာတွေကိုပြောရတဲ့အခါကျတော့ကိုကသေချာနားလဲအောင်သဘောပေါက်အောင်လုပ်နိုင်မှတရားဓမ္မကိုပြောလို့ရတာအဲ့လိုမှမဟုတ်လို့ချင်းအဲ့နာရင်ကိုပါကိုဝဲလဲခတ်ပြီးတော့အဲ့ဒါပတ်ချာတွေလဲပြီးတော့စိတ်ကမရှင်းဘူးဒါဒီတုတ်တံကိုဒါဟောစာပိုင်းတော့ကဒီချိန်ဟောဖို့ဦးစဉ်စဉ်းစားသေးတယ် ဒီကိုဗစ်ဖြစ်ခါတာတုန်းကအဲ့တုန်းကတစ်ချိန်ဟောမယ်ဆိုပြီးဥစဉ်ပြင်ဆင်သေးတယ်ဒါပေမဲ့အဲ့တုန်းကဥစဉ်ကဒကာဒကမတွေညာမလိုက်နိုင်သေးဘူးထင်လို့ဒီတုတ်တန်ကြီးမဟောခဲ့တာဒီတုတ်တန်ကဘာလို့လဲအခုလို့နည်းနည်းတဲ့ဟာတွေပြောတာဒါတော့မှဥစဉ်အခုနည်းနည်းတဲ့ဆိုတာဒါအခြေခံလေးခြေသေးတာဒီထက်မြင့်တဲ့ဟာတွေဘာမှမပါသေးဘူးအဲ့ဒီလောက်တွေပြောရင်လည်းအောက်ကတခါတည်းဟိုနားမလဲပဲနဲ့ပတ်ချလဲပြီးတော့ ဟိုညင်းငွေကုန်မှာဆိုလို့ဦးဇင်းကဒီနေ့ဒါခန္ဓာ၅ပါးနဲ့ပတ်သက်တာသစ္စာ၄ပါးနဲ့ပတ်သက်တာဥပါဒာနဲ့ပတ်သက်တာဒိဋ္ဌိဖြစ်သွားမယ်အကြောင်းအထူးအဖြစ်မနှက်ဖန်ကိုဝေဒနာနုပဒနာရှုွက်ဒါတွေကိုပေးကြလို့ဦးဇင်းကဒီဘက်ဝေဒနာနုပဒနာဘက်ကိုဒီနေ့ဆွဲပြီးတော့ဒီတုတ်တန်လေးနဲ့ဩဓမ္မဒိဏရဲ့ဘဝကြည်စမ်းအလှတန်းနေလဲသူ့ဘဝဒီမှာလောက်ခဲ့တယ်လောက်ခဲ့သည့်အတွက်တထေကြော်တွေတထေကြီးတွေသာသမီတွေလာဖြစ်ရတဲ့ဘဝတွေနောက်ပြီးတော့တရားဓမ္မတွေကျင့်ခဲ့တဲ့အတွက် အခုခဏလေးကြက်လိုက်ယုံလေးနဲ့ပဲတခါတည်းဆလာဘိညာတခါတည်းအဘိညာဉ်6ပါးနဲ့ပြည့်စုံတဲ့ဘုရားသာသနာတော်တွင်မှာတကယ်အဘိညာဉ်တကုရှင်ကြီးလဲဖြစ်ရတယ်နော်တရားဓမ္မတွေကိုသူတော်ဘာတွေကိုနားလည်အောင်တခါတည်းကိုသေသေးချာချာဟောပြောပြတတ်တတ်တဲ့ပုံကိုမျိုးလဲဖြစ်လို့ဓမ္မကတိကဣတရက်ရပါတယ်ဒါကြောင့်မို့အမျိုးသမီးတွေလည်းပဲစ조사ရင်ဒီလိုဒီလိုအစဉ်တန်းနေဘဝတန်ត្រာမှာအော်ယဟန်တော်တွေမှာ တက်ပြီးပလင်မော်တက်ဟောပြီးတော့နေရတာမဟုတ်ငါတို့အမျိုးသမီးတွေလည်းဟောပိုင်ခွင့်ရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဒီလိုအဆင့်တွေသာသနာတွင်းမှာရနိုင်တယ်ဆိုတာလဲသိသေးချင်တာရဲ့ဝေဒနာနုပဒနာကမ္မထံကိုရှုတတ်စေချင်တာရဲ့ဓမ္မဒိဏထေရီရဲ့ဘဝကို အားကြပြီးတော့ကိုယ့်ဘဝတွေကိုလည်းအော်ဒါနသီလဘာဝနာတွေငါတို့လည်းကြိုးစားမှပါလားဆိုတဲ့အတိတရားရစေချင်တာရဲ့ကြောင့်ဒီနေ့ဓမ္မထေရီမာကြီး၏ ဘဝနဲ့ဓမ္မကိုဥစဉ်ဟောကြားပေးခဲ့ပါတယ်။ဒါကြောင့်ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်ကိုယ့်ရဲ့ဘဝမှာဒီလိုမြင့်မြတ်တဲ့တရားတွေဘုရားရှင်ကိုရောမြတ်ကြီးကလည်းပြန်ဟောတော့လေဒီတရားဓမ္မဒိနာထေရီမကြီးဟောတော့လေဒီတရားဒီတရားဆိုတာမညံပူညံရအကြောင်းကြီးတကယ်ဟုတ်ပါလားလို့လက်ခံယုံကြည်ပြီးတော့ဩငါတို့ဟာဝေဒနာနုပဒနာကမ္မထမ်းကြီးကိုနေရောညရောကြင့်ကြံကြိုးကုပ်ပွားများပြီးတော့အားထုတ်မယ်ဆိုရင်တော့ဘဝရဲ့ အိုဒုက္ခနာဒုက္ခတွေသေဒုက္ခတွေလွတ်နိုင်တယ်လို့ယုံကြည်သောအဖြစ်ကြင်ကြံကြောကုတ်ပွားများအထောက်နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု